ဒီကနေ့1334ခုသဘောင်းလာစုသဘောင်းလာရကျော်9ရက်နေ့ဘာသာဘာသာဆံရရက်ခွင်မှာတရားဟောတာကနေ့9ရက်မြောက်နေ့နောက်ဆုံးနေ့ဖြစ်တယ်ယခုအချိန်နာရီက7နာရီနဲ့13မိနစ်လောက်ရှိပါတယ် အခုချိန်ကစပြီးတော့မနေ့ကဟောလာတဲ့အရိယဝါဒတရားရောက်ရပိုင်းကစပြီးတော့ဟောရမယ်ဒါကအောင်နော်မှန်ပါဗျာမနေ့ကဟိုတနေ့ကစဟောလာတာငါရင်ပယ်လေးဂုံ၆တွေ၃စေစောင်းတစ်ပါး၃စေစောင်းတစ်ပါးပြီးပါပြီလေးရမိကာဆိုတဲ့အဲ၄ပါး ။ဉာဏ်လေးပါးလည်းပြီးသွားပြီ။ငါရင်ပဲလေးစနိဝရဏ၅ပါးပဲပုံလည်းပြီးသွားပြီ။အဲဒီကနောက်အစဉ်ကြရဟောဖို့ကဂုံ၆ထွေနဲ့ပြည့်စုံဖို့အဲဒါကိုဟောရမယ်။အဲဒါဟောဖို့မနေ့ကအခြေတဲလာခဲ့ပါတယ်။နိဝရဏ၅ပါးကျင်းတော့စိတ္တဝတ္ထုဖြစ်တဲ့အခါကာလမှာအဆောင်တစ်ပါးဆိုတဲ့တတိနဲ့ ပေါ်တိုင်းပေါ်တိုင်းနေလိုက်ပြီးတော့ပြုမှနေတော့ပြုမှရတဲ့ရုပ်အာယုံကတရားပြုမှသိနေတဲ့စိတ်နာကတရားယုံနဲ့နာနှစ်ပါးပဲလို့မှတ်တိုင်းမှတ်တိုင်းမှားရတဲ့အာယုံယုံနဲ့မှတ်သိရဲ့နာဝေပြပြီးပြီတော့နာမရူပပြိစေရညာအကြောင်းမနေ့ကပြောခဲ့ပြီတကားအောင်နော်မှန်ပါဗျာအဲ့ဒါအမှန်ရေးကြည့်တယ် ဇာပြောနေကတော့ယုံနာဆိုတာပြောရင်လွယ်လွယ်ပဲတကားဟုတ်လားမှန်ပါဗျာပြက်မှတ်ထားရင်ဘာမှမခဲ့ဘူးသိခုယ90လို့ဆိုတာရှိရဲ့အဲ့ဒီကလောကုတ္တရာတရားလောကုတ္တရာစိတ်စိတ်ကိုနှုတ်ပြီးလောကီစိတ်82ခုအဲ့ဒါကြက်မှရင်လွယ်လွယ်ပါပဲညာကောင်းတဲ့ပုဂ္ဂိုလ်ဆိုရင်တို့တို့နီးနဲ့ပြောလို့ရှိရင်မကြပါဘူး အဲဒီမှာတော့သင်ညိုတော့ပါဠိတွေနဲ့ကြည့်နေရင်တော့နည်းနည်းကြာတာပေါ့လေပါဠိမဟုတ်ဘဲနဲ့လိုလိုပြောမယ်ဆိုရင်ဒီနေ့တည်းတော့ပဲဒီနေ့တည်းနဲ့လည်းပဲအဲဒီသိသိတကု90သိ89ခုဟာနားလည်နိုင်တယ်တကားအောင်ရမှန်ပါဗျာအဲဒီသိ89ခုတည်းကလောဘရာသိစိတ်ကိုနှုတ်ပြီးတော့လောဘီစိတ်သိစံတဲ့တစ်ခု ဧကာလောကိစိတ်ဧကာတိတိခေါ်တဲ့ဖြစ်စဉ်နဲ့တကူအဲ့ဒါတွေကဝိပဿနာရှိရတဲ့တရားတွေဒီတရားတွေအဲ့ဒီတရားတွေကစိတ်အဲ့ဒီစိတ်တွေနဲ့တွဲရှိတဲ့စေတသိက်က52ခုဒါတွေလည်းကြက်မှရင်ဒီရက်လောက်နဲ့လည်းသူကရနိုင်ပါရဲ့လို့အဲ့ဒီစိတ်စေတသိက်တွေကနာယုတ်က28ခုယုတ်28ခုကလည်းပဲကြက်မှရင်ဒီရက်တော့မကြက်တော့ပါဘူးအဲယုတ်28ခုကယုတ် စိတ်စစ်သက်တဲ့ခုနဲ့စိတ်စိတ်52ခုကနာအဲဒီဟာယုံနာမယ်လို့ဒီလိုခွဲပြီးသိတာကတော့ပညာသည်တဲ့ကောင်ရဟုတ်လားပြည့်မှတ်ထားတဲ့အတိုင်းသိတာတဲ့မိမိသာနာတကယ်ဖြစ်တဲ့ယုံနာသိတာမဟုတ်ဘူးတကောင်ရမှန်ပါဗျာအဲတကယ်ဖြစ်တဲ့ယုံနာသီလမသီလဆိုတာစဉ်းစားဖို့ခွန်ကြီးအရေးညွှန်နေနေပြောပြပါမယ်ဘုရားရှိခိုးရဆိုပါတော့တကောင်ရ ဘုရားအာရုံပြုပြီးဩကာရဩကာရဆိုပြီးစိတ်ခိုးတယ်အဲဒီစိတ်ခိုးတဲ့စိတ်ရှင်ဟာကုသိုလ်စိတ်ပဲတကောင်ရဲ့ကာမဝဇ္ဇကုသိုလ်စိတ်ခေါ်တယ်ကာမဝဇ္ဇကုသိုလ်စိတ်ဆိုတာစိတ်ကုရှိတဲ့တကောင်ရဲ့အဲဒီစိတ်ကုထဲမှာညာနာသားမျိုးညာနဲ့ရှင်လာရှိရဲ့ညာနာဝိယုညာနဲ့မရှင်လာရှိရဲ့အဲဒီဘုရားရှိခိုးတဲ့အခါကလာဖြစ်တဲ့စိတ်ကညာနာသားမျိုးလားညာနာဝိယုလားဆွဲဖို့ရသိမလွယ်ဘူး

သသင်္ခါရိကအသင်္ခါရိကတဲ့တိုက်တွန်းလို့ဖြစ်တာလားမတိုက်တွန်းပဲဖြစ်တာလားအဲဒါလည်းခွဲဖို့ရမလွယ်ဘူးနောက်ပြီးတော့အဲ့ဒီစိတ်တွေမှာစေတသိက်တွေကအများဆုံးဆိုလို့ရှိရင်30လောက်အဲ30နဲ့၅ခုနှုတ်တော့30နဲ့3ခုရှင်းနိုင်ပါတယ်အဲ့ဒီ33ခုသောစေတသိက်တွေခွဲခြားပြီးဖို့ရာခဲရင်ပါလေဒါကတော့အလုံးကိုခဲရင်ပါလေကောင်ဟုတ်လားမှန်ပါဗျာဟောကာရဆိုလိုက်တဲ့စိတ်ကလေးတစ်လုံးမှာ စေတသိက်တွေ33ခုခွဲဖို့ရအနာကိုခရင်ပါတယ်အဲဒီတော့ဘုန်းတော်ပြောရဲ့အဲယုံ28ခုလောကိစိတ်72ခုစေတသိက်52ခုဒါယုံနာမယ်လို့ဒီလိုသိရုံနဲ့ကတော့နာမရူပပရိစ္ဆေဒညာဖြစ်တယ်လို့မဆိုနိုင်ဘူးတကားပဲဟုတ်လားဆိုနိုင်ပါဗျာဟောဖြစ်တိုင်းဖြစ်တိုင်းနေလာပြီးတော့ရှိတော့မှာ မှတ်သိဇာယုတ်ကတစ်မျိုးမှတ်သိနေတဲ့စိတ်နာကတစ်မျိုးဒါလေးနှစ်ခုရှိတာပဲမရှိတဲ့ပုဂ္ဂိုလ်မှာပေါ့မရှိတဲ့ပုဂ္ဂိုလ်မှာလည်းကိုယ်ယုံနဲ့သိတဲ့စိတ်ဒါနှစ်ခုရှိတာပဲအဲဒီတော့ရှင်းလင်းသဘောကျပြီးတော့သိရင်နာမရူပပိစိတာညာတဲ့ကောင်နော်မှန်ပါဗျာဒီကပြောခဲ့ပြီအဲသူရဲ့ရှင်းလာတဲ့ခါကျတော့အကြောင်းကျိုးလေးတွေပိုင်းခြားပြီးတော့မနေ့ကပြောခဲ့ပါပြီဝိညာဉ်နဲ့စိတ်နဲ့ကိုယ်ရုပ်ဆန်းနေတဲ့စိတ်နဲ့ဆန်းရုပ်ကိုယ်နဲ့စိတ်ပြီးတော့ကိုယ်ရတယ်ဆန်းနေတဲ့စိတ်ပြီးတော့ဆန်းရတယ် အကြောင်းကျိုးလေးတွေဆက်သွယ်ဖြစ်ပုံကိုတကားဟုတ်လားဟုတ်ပါဗျာတကယ်ဒီအိယာဘာမှာအိတ်နေတယ်ဆိုတော့အဲလှုပ်ခြင်းတဲ့စိတ်မရှိတဲ့အခါလှုပ်ပါမလားတကားလှုပ်ပါဗျာအဲလှုပ်ခြင်းတဲ့စိတ်ကလေးရှိတာမှလှုပ်တယ်ပြီးတော့လှုပ်ခြင်းတဲ့စိတ်ကအကြောင်းလှုပ်တာကအကျိုးအဲစိတ်ကူးရဖြစ်တဲ့အခါကာလမှာအာယုရှိရတဲ့ကောင်ရအာယုမရှိပဲနဲ့စိတ်ကူးလို့ရပါမလားမရပါဘူး မြင်ကြမရှိပဲနဲ့မြင်လို့ဖြစ်ပါမလားမြင်ပါဗျာအဲဒီတော့အကြောင်းအာယုံရှိလို့အကျိုးစိတ်ရှိရတယ်နှလုံးသွင်းစိတ်ကူးမှုလေးရှိလို့လည်းနောက်နောက်စိတ်တွေရှိရတယ်ကောင်းသောနှလုံးသွင်းကြောင့်ကောင်းသောစိတ်တွေဖြစ်ရတယ်မကောင်းသောနှလုံးသွင်းကြောင့်မကောင်းသောစိတ်တွေဖြစ်ရတယ်စသည်ဖြင့်အကြောင်းကျိုးလေးတွေလည်းရှိရမှရင်ကိုယ်တိုင်တွေ့ရတယ်တကားနော်မှန်ပါဗျာအဲဒါမနေ့ကကျင်းကျုပ်ပြောပြီးပါပြီအဲဒီအကြောင်းကျိုးယုံနာမြပဲလို့ပိုင်းခြားပြီးတော့ပြည့်စရာပရိက္ခညာနဲ့အဲဒီကလည်းရင်းလာတဲ့အခါကာလကာလကြတော့ ကျူတိုင်းမှတိုင်းကျူရမှတ်ရတဲ့အာယုံလေးအစဖြစ်ပေါ်လာတာလည်းတွေ့တယ်တကားပဲကြောက်သွားတာလည်းတွေ့တယ်ဒါလက်နဲ့ကင်ပြီးလို့သေချာတွေ့ရမှာတကားဟုတ်လားမှန်ပါဗျာမူလပရမကဖောင်းနေပင်နေမှနေမယ်ဖောင်းစအစာလေးပိုင်းခြားပြီးသေချာမသိသေးဘူးဖောင်းစုံသေချာမသိသေးဘူးတကားဟုတ်လားမှန်ပါဗျာအဲကြွတယ်လမ်းနဲ့ချတယ်မှလည်းဒီလိုပဲအစနဲ့ဆုံးပိုင်းခြားပြီးသေချာမသိသေးဘူးပဂရိပုဂ္ဂိုလ်တွေကတော့ ဒါကိုယ့်အကုန်လုံးနေတာသိမှာပါပဲလို့အောင်းမိတယ်မသိဘူးဒါကဟုတ်လားသိပါပါဗျာတို့ကလောလောလေးမဟုတ်ဘူးအဲအဲ့ဒီတော့ရင်းလာတဲ့ခါကျတော့အစာလေးနဲ့အဆုံးလေးနဲ့စစပြီးပေါ်လာတာဆုံးဆုံးပြီးတော့သွားတာဒါလေးတွေအပိုင်းပိုင်းနဲ့ပြက်ပြက်ပြီးချင်းလာတယ်ဒါကဟုတ်လားမှန်ပါဗျာအဲ့ဒီတော့ပြက်ပြက်နဲ့အပိုင်းပိုင်းချင်းအောင်လို့ပဲဖြစ်တိုင်းဖြစ်တိုင်းလိုက်ရှုနေရတာဒီတိုင်းဒီတိုင်းမကျူပဲနဲ့ကတော့တကောင်နဲ့အစနဲ့အဆုံးပြီးဖို့ပဲဖြစ်နေမှာတော့မဖြစ်ဘူးတကောင်ရဟော လာလာလာဝကနေပြီးတော့လူတယောက်စောင့်ပြီးတော့နေဘယ်ဟာဘက်ကလာတယ်လူလည်းရှိမယ်လည်းဝဲဘက်ကလာတယ်လူလည်းရှိမယ်ကားလည်းရှိမယ်အဲ့ဒါစောင့်ကြည့်နေတော့လာတိုင်းလာတိုင်းနေအကုန်လုံးတွေ့တယ်မို့လားတကောင်တွေ့ပါဗျာမစောင့်ဝဲနေကြတော့အကုန်လုံးမတွေ့နိုင်ဘူးဟုတ်လားမှန်ပါဗျာအဲ့ဒါလိုပဲခုစိတ်တိုင်းစိတ်တိုင်းနေလိုက်ရှုနေပါသူကအစပေါ်လာလာပြီးတော့သုံးသွားတယ်ပြီးတော့မှဖောင်းနာလေးကလည်းစပြီးသုံးသွားဘိညာလေးကလည်းစပြီးသုံးသွားဖောင်းနာကဘိညာမို့ဘိညာကဖောင်းနာမဟုတ် အဲဖောင်းနာပြီးတာကလည်းပဲပိန်နာပြီးတာမဟုတ်ပိန်နာပြီးတာလည်းဖောင်းနာပြီးတာမဟုတ်သူခိုက်တာနဲ့သူဖြစ်ဖြစ်ကြောက်တော့တာလေးတွေတွေ့ရတာကိုကောင်ရမှန်ပါဗျာအဲဒီထဲမှာဖောင်းနေပိန်နေမှနေစိတ်ကူးလေးဖြစ်တော့စိတ်ကူးတယ်စဉ်းစားရင်စဉ်းစားတယ်မှလိုက်တော့ဒီစိတ်ကူးတွေကလည်းပေါ်ပြီးပြောက်တော့မရှိဘူးကောင်ရဟုတ်လားမှန်ပါဗျာဒါတော့ဖြစ်ပေါ်ကြီးရောက်တာလည်းမမြဲတဲ့တရားပဲလို့ကိုယ်ပိုင်ညာနဲ့သိညာဖြစ်လာတယ်ကောင်ရဟုတ်လားမှန်ပါဗျာအဲဒီလိုကိုယ်ပိုင်ညာဖြစ်အောင်လို့ဒီစိတိုင်းတိုင်နေလိုက်ရှိနေရတာအဲ့ဒါကို စုတာလည်းဖြစ်အောင်လို့နေသံဝိရိဒဘာအနိစ္စတရားကိုသိရမယ်နေသနေသတဝိရိဒဘာအနိစ္စမြည်ခြင်းရင်ကြောင့်နေသခွာခြင်းရင်ကြောင့်ဖြစ်သောလက္ခဏာကိုလည်းသိရမယ်နေသနုပါဒနာဝိရိဒဘာနေသကိုရှုမြင်တော့အသိဉာဏ်ကိုလည်းသိရမယ်အဲ့ဒါကိုဘုရားကဆောင်းမုတ်ကလေးပေးတာနေသကိုသိရမည်နေသလက္ခဏာကိုသိရမည်နေသနုပါဒနာကိုသိရမည်အဲဆိုတော့တစ်ခေါက်ပဲဆိုတော့ နေသကိုသိရမည်နေသကိုသိရမည်အနေသာလက္ခဏာကိုသိရမည်အနေသာလက္ခဏာကိုသိရမည်အနေသာနုပဒနာကိုသိရမည်အနေသာနုပဒနာကိုသိရမည်အဲဒီမှာသိရမည်ကသူရမည်လို့သာသိထားတာကိုဒါလေးကသုံးသုံးလေးတွေတော်တော်များအဲအနေသာဆိုတာဘာလဲဆိုတော့ရှိတယ်ဖြစ်ပြသမျှယုံနာခန္ဓာကအနိစ္စတရားနေသံဒီခန္ဓာဒုစကံ နိစ္စံဒီမမြဲသောတရားဝိသီမခန္ဓာဒေသကခန္ဓာ၅ပါးပေါက်မယ်။နိစ္စမမြဲတဲ့တရားဆိုတာခန္ဓာ၅ပါးပေါက်။အဲရုပ်တရားဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးတရားမမြဲတာတဲ့တကားဟုတ်လား။ဟုတ်ပါဗျာ။အဲဒီခန္ဓာ၅ပါးတရားမမြဲတာကိုသိဖို့ရရေးကြည့်တာပဲ။ဒါကြောင့်ဒီမှာယောဂီပုဂ္ဂိုလ်တွေအတွေ့နဲ့ပြီးတွေ့ပြီးတွေ့အောင်လို့ဖြစ်ပြတည်းများဆိုဝိပဿနာလေးထည့်ထားတယ်။

စ္စတရားဒိဋ္ဌတရားခိုးကြမှာဒိဋ္ဌတရားဒုက္ခတရားဒိဋ္ဌတရားဒိဋ္ဌတရားဒုက္ခတရားဒိဋ္ဌတရားဒိဋ္ဌတရားဒုက္ခတရားဒိဋ္ဌတရားအိဋ္ဌဆိုတာနိစ္စနဲ့အနဲ့တွဲထားတာကိုတော့မှန်ပါဗျာနိစ္စဆိုတာကအမြဲကြီးတဲ့

နိစ္စမြဲပြီအနိစ္စမမြဲဒါပါပဲအဲ့ဒါကိုရှင်းကဆရာတော်တွေကအနိစ္စကိုအမြဲမရှိလို့ပြန်ထားတယ်ကောင်ပဲမှန်ပါဗျာအနိစ္စအမြဲမရှိဆိုတာလဲသူရွယ်ချက်ရှိပါလိမ့်မယ်အဲဒီတရားတွေဟာအမြဲတည်နာမဟုတ်ဘူးရှိတဲ့ခါရှိမရှိတဲ့ခါပြီးလို့ရှိရင်ပျောက်သွားတော့အမြဲတည်နာမဟုတ်ဘူးလို့ဒီလိုအဓိပ္ပာယ်ကြီးပြီးတော့ရှင်းကပြန်ထားရရင်သူပါလေအနိစ္စအမြဲမရှိတဲ့ဒါလေးကအခုကာလမှာ တရားလိုလိုနဲ့တရားပြည့်တွေကပေါ်နေတဲ့တကားဟုတ်လားမှန်ပါဗျာဘုန်းကြီးတို့တရားရိုးရိုးဟောတာရင်တော့ပြီးတယ်လားအဲ့ဒီတရားပြည့်တွေပေါ်နေတော့အဲ့ဒါလေးတွေကကာရဝရင်းနဲ့ဟောဟောထားကြရသေးတယ်လူတွေကဘာမသိညာမသိနဲ့တော့ကြလို့ချင်းတရားပြည့်တွေတရားကောင်းမှပြီးတော့လူကတစ်စင်ဟောတရားတွေပြည့်ကုန်သားတကားဟုတ်လားမရှိပါဗျာဘယ်နဲ့ဆိုတော့တော့အနေစာအမြဲမရှိဆိုတာတို့ကအမြဲကုန်မရှိဘာမှမရှိဘိမ့်မရှိလုံးလုံးမရှိဒီလိုအနေနဲ့ပဲတို့ကဟောတယ် အရာထဲကသူစိတ်ကူးနဲ့ကြောက်ဟောတာသူကစာတဲ့ပေမဟုတ်ဘူးစိတ်ကူးနဲ့ကြောက်ဟောတယ်အဲ့ဒါဘုဒ္ဓရာသိတဲ့ပုဂ္ဂိုလ်တွေကတော့သူဟာဖုံးလိုက်မဲ့အောင်းနေတာကိုပြီးတော့လည်းပဲအခုအနိစ္စကခန္ဓာ၅ပါးမဟုတ်လားတကားမှန်ပါပြီဗျာယုတ်တရားနာတရားတွေခန္ဓာ၅ပါးတွေအကုန်လုံးတကားဟုတ်လားမှန်ပါပြီဗျာနိဗ္ဗာန်တစ်ခုခြံလာပြီးတော့အကုန်လုံးယုတ်နာတရားတွေဟိုလည်းများအနိစ္စမမြဲတာတွေတဲ့အဲဒီလိုဆိုတာတကားမှန်ပါပြီဗျာအဲ့ဒါကို သူတို့တရားပြသမားတွေကဘယ်နဲ့ဟောလဲဆိုတော့ကိလေသာဟာအိဋ္ဌအမြဲမရှိတဲ့ကိလေသာဆိုတာအမြဲမရှိတာတဲ့အမြဲမရှိတဲ့တရားတွေဘိမ့်မရှိဘာမှမရှိဘူးတဲ့ကိလေသာတွေကဒီတော့ဒီကိလေသာတွေပယ်အောင်အားထုတ်နေတာအပိုပဲမရှိတဲ့တရားတွေပယ်လို့လကားပဲဆိုပြီးဟောတယ်တကားပဲဟုတ်ပါဘူးဗျာဒါအောင်လည်းကြားဘူးမှာပါပဲဒီလိုလူတွေလည်းသူကြားဘူးနေမယ်အာသူတို့ဘုရားပေါ်တော်တဲ့ဟောနေတယ်လို့ဆိုတာပဲအာဟောကြသိကောင်းတယ်လို့ဆိုတာတရားပြည့်တယ်ဒါအခုပြိဿတွေဘုန်းကြီးကနားလည်အောင်လို့အခု ပြညာထားခဲ့ပါတယ်ဟုတ်လားအဲဒီတရားပြည့်တွေကဟိုကိုတရားကိုလမ်းမှန်သွားနေရင်ဟိုကဘေးကတရားပြည့်တွေအဲ့ဒါတွေကလည်းနည်းနည်းရှင်းပြသွားရတယ်တောသာတောတောင်းလေးပါတယ်သူသိသိကုန်တယ်နားလည်ပါပြီနော်နားလည်ပါပါအဲအနိစ္စအမြဲမရှိဆိုတာယုံနာတရားတွေမမြဲဘူးလို့ပြောတာတကားဟုတ်လားဟုတ်ပါဘူးယုံနာတရားတွေဟာဖြစ်ပြီးကြောက်ဖြစ်ပြီးကြောက်မမြဲတဲ့တရားတွေကြီးတယ်ပဲမြဲအမြဲတည်ရှိနေတဲ့တရားမဟုတ်ဘူးလို့ရှင်းဆရာတွေကဆိုလိုတယ်အမှန်ကြီးကြီးကြကြ တရားနဲ့ပြန်လို့ရှိရင်နေဆမြဲဤအနေဆမမြဲဒီလိုတော့ပြန်မမြဲတဲ့တရားလို့ဆိုလိုတယ်မြဲတဲ့တရားမဟုတ်မမြဲတဲ့တရားဒါပါပဲအဲယုံနာတရားတွေအကုန်လုံးမမြဲတာကိလေသာတွေမဟုတ်ဘူးဟုတ်လားမှန်ပါဗျာအဲဒါလိုတရားပြသမားတွေကိလေသာဆိုတာတဲ့အမြဲမရှိဘူးတဲ့အဲအမြဲမရှိဆိုတာအမြဲတမ်းကိုမရှိတာဘယ်တော့မှမရှိတာဘိမရှိတာလေတဲ့ကိလေသာမရှိတဲ့ကိလေသာတွေပဲနေအောင်အားထုတ်တာလကားပဲဆိုပြီးတော့အဲဒီလိုဟောတယ် ဒီကြားနာပိတာနဲ့ကြားဘူးတဲ့ပုဂ္ဂိုလ်လည်းရှိမှာပါပဲအဲ့ဒါတချို့ကအဲ့ဒါအကောင်းမှပြီးတော့ဒါလေးမှတ်ပြီးသူကတစ်ဆင့်ပြန်ဟောကုသိုလ်လိုလိုနဲ့အကုသိုလ်တွေဖြစ်နေတာတကောင်ညာဟုတ်လားမှန်ပါဗျာအဲ့ဒီလိုတရားမျိုးတွေဟောတာကကုသိုလ်ရတာမဟုတ်ဘူးအကုသိုလ်ဖြစ်တာဒီအမှားတွေအလွဲတွေလျှောက်ဟောနေမနာကြောက်တယ်ကောင်းတယ်အဲအခုနားလည်ပါပြီနော်မှန်ပါဗျာနားလည်ပြီအနိစ္စသစ္စာမမြဲတရားတဲ့ယုံနာခန္ဓာတွေအကုန်လုံးတကောင်ညာနော်မှန်ပါဗျာ အဲဒီအနိစ္စမမြဲဘူးလို့ဆိုရခြင်းအကြောင်းကဘာလဲလက္ခဏာလူမှာမှတ်သားရတဲ့လက္ခဏာသိတယ်မဟုတ်လားတကားပဲသိပါဗျာအဲကိုယ်နဲ့သိတဲ့လူတွေမှာဆိုရင်ဘယ်သူပဲဘယ်ဝါပဲသိဖို့ရအမှတ်သားလေးတွေရှိတယ်များအပြင်နဲ့မျက်နှာကြီးမှာရှိတတ်ပါတယ်တကားနော်မှန်ပါအဲ့ဒါကြည့်ပြီးဘယ်သူပဲဘယ်ဝါပဲဆိုတာသိရတယ်အဲ့ဒါလည်းပဲအနိစ္စမမြဲဘူးဆိုတဲ့တရားမှလည်းမမြဲဘူးလို့မှတ်ရတဲ့အကြောင်းလေးလက္ခဏာလေးရှိပါတယ်တဲ့အဲ့ဒါဘာလို့ဆိုလို့ရှိရင် ဩတဝအဘာဝကာရောနိစ္စလက္ခဏာဩတဝဖြစ်ပေါ်ကြည့်ရဘာဝကာရောမရှိတော့ခြင်းညာနိစ္စလက္ခဏာနိစ္စလက္ခဏာဩတဝဖြစ်ပေါ်ကြည့်ရတဲ့ဘေယုပိစဉ်နဲ့ပဲကောင်းဖြစ်ဩတဝဖြစ်ပေါ်ကြည့်ရမရှိရမှရှိလာပြီလို့ဆိုလို့တဲ့ကောင်မှန်ပါဗျာသာဓမ္မတိတရားမရှိသေးဘူးတဲ့အခုမှရှိလာတယ်တဲ့ ရှိပြီးတော့ဟုတ်တော်ပြတော်ပြီးအဘာဝမရှိတော့ဘူးတဲ့ကြောက်သွားပြီတဲ့ကောင်းငင်မှာမိုးရွာတဲ့ခါမှာတရားစီရောင်လေးတွေလက်ပြီးတော့မလာဘူးလားလာပါဗျာအဲဒီတရားစီရောင်ကအစမရှိသေးဘူးမလားမှန်ပါဗျာအစမလင်းနေဘူးမှောင်းနေတာမှောင်းထဲမှာအလင်းလေးပေါ်လာအလင်းလေးပေါ်လာပြီးတော့သူကြာကြာပြီးနေရတာမပြီးပါဗျာကြောက်သွားတယ်မဟုတ်လားမှန်ပါဗျာအဲ့ဒါမျိုးပြောတာသူကအစမရှိသေးဘဲနဲ့အခုရှိလာတယ်ရှိပြီးတော့သူကြောက်သွားပြီတဲ့ အဲ့ဒီလိုဆိုရင်အဲ့ဒါမမြဲတဲ့တရားပဲဒီလိုဆိုတဲ့တကားမှန်ပါဗျာအစာမရှိသေးပဲနဲ့ဖြစ်ပေါ်လာတယ်ဖြစ်ပေါ်လာပြီးတော့ကြောက်သွားလို့ရှိရင်အဲ့ဒီတရားမမြဲဘူးအစာကလည်းအလုံးလုံးမရှိတဲ့တရားတော့မမြဲဘူးလို့မဆိုရဘူးတကားပဲဆိုရပါအိဋ္ဌာလည်းမဆိုရဘူးလုံးလုံးမရှိတာမဟုတ်ဘူးရှိတော့ရှိတယ်သူကမူလကတော့မရှိဘူးအခုပေါ်လာပြီအကြောင်းအကြောင်းတက်တဲ့ခါပေါ်လာပြီဒုံနှချောင်းရက်လိုက်တဲ့ခါကျတော့တောက်ကနေအမှန်မမြင်ဘူးလားမြင်ပါဗျာ အဲ့ဒီတန်လေးကဒုံနဲ့ဒုံထင်ချောင်းမရိုက်ခင်ကမမြည်သေးဘူးနော်မှန်ပါဗျာမရှိသေးဘူးဒုံချောင်းရိုက်လိုက်တဲ့အခါကျတော့ဓာတ်ကနေပေါ်လာတယ်ဒီဓာတ်ကနေပေါ်လာတာလေးကတီးနေသလားမရှိပါဗျာပြီးတော့ပျောက်သွားတယ်မဟုတ်လားမှန်ပါဗျာဒီအဲ့ဒါမျိုးအကြောင်းဆုံးကြီးတဲ့အခါကာလကျအစ်စ်ဖြစ်ပေါ်လာတယ်ဖြစ်ပေါ်ပြီးတော့ပျောက်သွားတယ်ဒါမမြဲတဲ့တရားပဲအခုဝိပဿနာရှုရတဲ့တရားတွေကဒါတွေပဲတကောင်ရမှန်ပါဗျာမြင်တယ်ဆိုတာလည်းပဲမြင်စရာမရှိခင်ကအစမမြင်သေးဘူးတကောင်ရဟုတ်လားမှန်ပါဗျာဟောမြင်ပြီးတော့လည်းပျောက်သွားတာပဲ ကြားတာကမှပိုးတင်ကြားတယ်အခုဘုန်းကြီးတို့တဲ့အတန်လေးတွေကြားနေမှာမဟုတ်လားကြားနေပါဗျာဟောကာဟာဂဂငါဆိုတော့ကကြားတာလေးကလည်းအစမရှိသေးဘူးကြားတယ်ကြောက်တာမဟုတ်လားမှန်ပါဗျာဟာကလည်းကြားပြီးကြောက်တာလားဂါလည်းကြားပြီးကြောက်တာလားအဲငါလည်းကြားပြီးကြောက်တာလားဟုတ်လားမှန်ပါဗျာအဲနာမောတသနမောတသဆိုရင်နာမောတသအဲနာကြားတာကတစ်ခါပဲမောကြားတာတစ်ခါတတ်ကြားတာတစ်ခါတကြားတာတစ်ခါ ကြာရင်ကြာရင်ကြောက်လို့တော့မဟုတ်လားတကောင်။ကြောက်ကြောက်တော့ပါဗျာ။အဲ့ဒါအစမရှိတာလေအတန်တွေပေါ်လာတယ်။ကြားလာတဲ့အစမရှိသေးဘူးပေါ်လာတယ်။ပေါ်ပြီးချက်ချင်းကြောက်သွားတယ်ဆိုရင်အဲ့ဒါမမြဲတဲ့တရားတဲ့အနိစ္စမြဲမရှိဆိုတာဘာပြောတာတကောင်လဲဟုတ်လား။မှန်ပါဗျာ။မမြဲဘူးတဲ့အစမရှိဘဲနဲ့သူဖြစ်ပေါ်လာတယ်သူဖြစ်ပေါ်ပြီးကြောက်သွားတယ်တဲ့။အဲကွင်းမြင်တစ်ခုထဲမှာဘာမှမရှိဘူးဆိုတာတော့တကောင်လဲဟုတ်လား။မှန်ပါဗျာ။ကွင်းမြင်ကြီး အင်းလည်းငြိမ်ကြီးဖြစ်နေတယ်အဲဒီမှာအိမ်တစ်လုံးဆောက်လိုက်ကြတော့တကားဟုတ်လားဟုတ်ပါဘူးအဲအိမ်တစ်လုံးဆောက်လိုက်ပြီအိမ်ကြီးဖြစ်လာအစဒီကွင်းမြင်တဲ့အိမ်မရှိသေးဘူးဟုတ်လားမရှိပါဘူးအခုအိမ်ဖြစ်လာပြီမို့လားမှန်ပါဗျာအဲဒီအိမ်ဟာအစမရှိသေးဘဲနဲ့အခုဖြစ်ဖြစ်အစ်စ်ဖြစ်လာတာပဲနောက်တစ်နေ့တစ်ချိန်ကြာလို့ရှိရင်ဒီအိမ်ဟာပြည့်မသွားပြီဘူးလားတကားပဲပြည့်သွားပါဗျာပြည့်သွားတဲ့နောက်ကြတော့ဒီကွင်းမြင်ထဲမှာဒီအိမ်ရှိပါအောင်မလားရှိတော့ပါဗျာအဲလိုပဲအစမရှိသေးတာတခုရှိတာလေရှိပြီးတော့ပျောက်သွားတယ်ဆိုရင်ဒါမမြဲတဲ့တရားတဲ့အခု ။ဟောင်းနေ၊ပိန်နေ၊ထိုင်နေ၊ထိရမြင်နေ၊ကြားရစသည်ဖြင့်ပေါ်တိုင်းပေါ်တိုင်းနဲ့လိုက်ပြီးတော့ရှုနေရတယ်။အဲဒီအသစ်သစ်ပေါ်လာတာလေးတွေဟာအစမရှိဘဲနဲ့ပေါ်လာတာလေးတကားပဲဟုတ်လား။ဟုတ်ပါဗျာ။အဲပြင်းမှရင်းနဲ့ဘောပြီးကြောက်တာတာပဲ။ကြားတဲ့နာလေးတွေကြောက်တာတယ်လို့ပဲ။ကြားတဲ့သဘောလေးတွေကြောက်တာတယ်လို့ပဲ။တချင်းတချင်းကြောက်သွားတာဟုတ်တကားပဲနော်။ဟုတ်ပါဗျာ။သမင်းစားနေတဲ့အခါကာလာကြာကြာမရတာလေးတွေပေါ်မလာဘူးလား။ပေါ်လာပါဗျာ အဲရတာတွေကပေါ်ပြီးကြောက်သွားတာပဲတကောင်များကြောက်သွားပါဗျာအများအားသူကကောင်းနေတာမဟုတ်ဘူးဟုတ်လားမှန်ပါအဲအတွေ့အထိတွေဒီတိုင်းမဲ့စိတ်ကူးစွမ်းကြံစည်မှုတွေလည်းဒါအများနဲ့တကောင်ဟုတ်လားမှန်ပါဗျာအလုံးတရားတွေကအသေးအသေးဖြစ်ပေါ်လာတယ်ဖြစ်ပြီးကြောက်သွားတယ်တဲ့အဲဒီလိုဆိုရင်အိစ္ဆလက္ခဏာပဲအဲ့ဒါဒါလေးသိဖို့ရလိုတဲ့တကောင်များဟုတ်လားမှန်ပါဗျာဘုဒ္ဓဝါဖြစ်ပေါ်ပြီးအဘာကာရောမရှိတော့ခြင်းရာပြောက်သွားတော့ခြင်းရာဒီအိစ္ဆလက္ခဏာအိစ္ဆလက္ခဏာမြည် ဖြစ်ပေါ်ပြီးနောက်ဖွယ်ပြောက်သွားတာကအနိစ္စလက္ခဏာတဲ့ဆိုရမယ်ဖြစ်ပေါ်ပြီးနောက်ဖွယ်ပြောက်သွားတာကအနိစ္စလက္ခဏာဖြစ်ပေါ်ပြီးနောက်ဖွယ်ပြောက်သွားတာကအနိစ္စလက္ခဏာအဲတော်တော့ပါပြီတော်တော့ပါဖြစ်ပေါ်ပြီးဖွယ်ပြောက်သွားတာလေအနိစ္စလက္ခဏာအဲ့ဒီအနိစ္စလက္ခဏာလေးတွေ့ဖို့လိုတဲ့ကောင်မှန်ပါဗျာအနိစ္စ ानु ပါဒနာအနိစ္စမမြဲဘူးလို့ သိရညာဟာတဲ့အဲဒီအနိစ္စလက္ခဏာလေးကိုတွေ့ရမယ်အနိစ္စလို့မှတ်သားရတဲ့အဲသိမှတ်ကလေးကိုတွေ့ရမယ်အဲကိုယ်နဲ့သိတဲ့လူဘသူဘယ်ဝါဆိုတာသိဖို့ရာသူအသိမှတ်ကလေးတွေ့ရမယ်မို့လားတကောင်လဲတွေ့ရပါဘူးမျက်နှာကြည့်ပြီးတော့မျက်ခုံးကဘယ်လိုနေလဲမျက်လုံးကဘယ်လိုနေလဲအသားကဆူတယ်မဲတယ်စသည်ဖြင့်အဲဒီအထိမ့်မှလက္ခဏာလေးတွေတွေ့ပြီးတော့မှဘယ်သူပဲဝါပဲလို့ဆုံးဖြတ်နေတာမဟုတ်လားမှန်ပါဗျာအဲ့လိုပဲ အနိစ္စမမြဲဘူးလို့ကိုယ်ပိုင်ညာဖြစ်ဖို့ရတဲ့အဲ့ဒီအထိမ့်မှကလေးရှိရဲ့တဲ့အနိစ္စလို့ခေါ်ရခြင်းကြီးအကြောင်းအနိစ္စလို့ဆိုရခြင်းကြီးအကြောင်းအတိမပြရခြင်းအကြောင်းလေးရှိတယ်အဲ့ဒါဘာလို့ဆိုလို့ရှိရင်ဟုတ်တော်ဖြစ်ပေါ်ပြီးအဘဝကာတော့မရှိတဲ့ရှင်းရတယ်ဖြစ်ပြီးကြောက်သွားတာလေတဲ့ခုနကောင်းငင်မှာလျှက်ရောင်လေးအားဘောလာပြီးကြောက်သွားတယ်အဲပေါ်ပြီးကြောက်သွားလို့ရှိရင်ဒီဒီလျှက်ရောင်ကမမြဲတာပဲအဲ့ဒါလိုပဲ မြင်နိုင်ကြတဲ့ဓွား၆ပါးပေါ်တဲ့တရားတွေကလည်းပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒါတွေတွေ့လို့ရှိရင်မမြဲတဲ့တရားတွေပဲလို့ဒီလိုသိရတာကိုတကားပဲနော်မှန်ပါဗျာအဲ့ဒါကြောင့်အဲ့ဒီလိုသိမှမိစ္ဆာနုပဒနာညာဖြစ်ဖြစ်တာတဲ့အဲ့ဒီလိုသိဖို့ရာကိုဘုန်းကြီးတို့တတိပ္ပာနည်းရတာပေါ်တိုင်းပေါ်တိုင်းလိုက်မှတ်နေရတာတကားပါမှန်ပါဗျာပေါ်တိုင်းပေါ်တိုင်းလိုက်မှတ်တော့ညာရင်လာတဲ့အခါအဲ့ဒီတိုင်းတွေ့တာပဲအသေးသေးတွေပေါ်လာလဲကြောက်သွားလဲပေါ်လာလဲကြောက်သွားလဲပြီးတော့မမြဲဘူးမမြဲဘူးမမြဲဘူးနဲ့ကိုယ်ပိုင်ညာဖြစ်လာတာ ဆရာတွေကဟောနေရတာမဟုတ်ဘူးဆရာသမားတွေအားနာလို့ယုံကြည်ရတာမဟုတ်ဘူးကိုယ်တိုင်ကိုယ်အားဖြင့်ကိုသိသွားတာတခါပဲဟုတ်လားအဲဒါကြောင့်အဲ့ဒါရှုမှတ်ဆဲမှာပဲကြောက်ကြတာပြည့်လို့မမြဲဘူးဆိုလို့ရှိရင်ဝိဇာနုပါဒနာညာဖြစ်ပြီလို့မှတ်ရမယ်တကားနော်ဟုတ်ပါဆရာအဲဆိုရမယ်ရှုမှတ်ဆဲမှာရှုမှတ်ဆဲမှာွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဘူးသိတာကမိစ္ဆာနုပါဒနာညာ ဥပစေမပေါ်ပြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကမိစ္ဆာနုပဒနာညာအဲတော်တော့ပါပြီအဲဒါရှုနေတော့ပေါင်းနေပိန်နေထိုင်နေရှိရမြင်နေကြတဲ့စသဖြင့်ရှုနေတော့ဘောပြီးကြောက်သွားတာတွေတွေ့တော့မမြဲဘူးမမြဲဘူးလို့ကျွေးကျွင်းသဘောကျမလားပဲဘူးလားတကားပဲကျပါပါ ကောင်းတယ်ပိန်တယ်ထိုင်တယ်ဖြစ်ရမှနေနေစိတ်ကူးရတခြားပါလေစိတ်ကူးရတော့ဟောစိတ်ကူးရမရှိဘူးဘောပြောက်သွားမမြဲဘူးညောင်းတယ်ညောင်းတယ်မှညောင်းတာလည်းမှားရင်မှရင်ကြောက်တဲ့တကားပဲဟုတ်လားမှန်ပါဗျာအဲကြောက်လို့လည်းပြီးတော့မမြဲဘူးဘယ်ဟာမှမမှားရင်မှရင်ကြောက်လို့ဆိုတာကြီးတယ်တွေ့ရတယ်မှားရတယ်အာယုံတော့မှတ်ပြီးရစီရောကြောက်လို့ဆိုတာပြီးတော့မမြဲဘူးမမြဲဘူးလို့ကိုယ်ပိုင်ညာဖြစ်လာရင်အဲ့ဒါအနိစ္စ ानु ပဒနာညာတဲ့တကားနော်မှန်ပါဗျာအဲဒီညာဖြစ်ဖို့အရေးကြီးပါလေဒီညာတခါလဲ ကိုယ်ပိုင်ညာဒီလိုညာပြည့်အောင်လို့ပဲစိတ်တိုင်းစိတ်တိုင်းလိုက်မှတ်နေရတာတကားရောမှန်ပါဗျာဒါတချို့ကအနိစ္စဒုက္ခအနတ္တတွေသိနေတာပဲသူ့နေဖို့မလိုပါဘူးလို့ပြောတယ်ဘယ်သိနေမှာတော့ပြောတာကြားပဲတကားဟုတ်လားဟုတ်လားဘယ်သိနေမှာတော့တကယ်ပြီးလို့ရှိရင်ဒီယုံနာတရားတွေဘယ်သူမှမตายရတော့ဘူးတကားဟုတ်လားဟုတ်လားအဲသူတို့အဲ့ဒီတော့သိနေတာပဲဆိုတဲ့ပုံကိုယ်ကသူတို့မตายရကြတဲ့တင်းတစ်ခွဲကြီးနဲ့အများကြီးတကားဟုတ်လားဟုတ်လားဒါလည်းကနေပြီးသူတို့သိပြီးကိစ္စပြီးပြီးပြောတာဘယ်ဟာပြီးနေမှာတော့ ဟုတ်လားသူတို့မှာသာယာကြတွေတွေ့ရကြတွေအများကြီးရှိတာအဲတော့ဒီတိုင်းကြတိုင်းလိုက်ရှိတော့ပြပေါ်ပြီးကြောက်တာတွေပြည့်တဲ့အခါမမြဲဘူးမမြဲဘူးနဲ့ပညာဖြစ်လာရင်နိစ္စနုပါဒနာညာနိစ္စမြင်လို့ရှိရင်ဒုက္ခလည်းထင်ပါတယ်သိပြီးကြောက်တဲ့ဟာချမ်းသာတယ်ကောင်းတယ်လို့ပဲဆိုနိုင်မလဲတကားများနော်ဆိုနိုင်ပါဗျာဒုက္ခလို့ထင်နိုင်ပါတယ်ဒုက္ခထင်ရင်ဖြင့်အနတ္တလို့လည်းထင်နိုင်ပါတယ်အနတ္တဆိုတာ အသက်ရှင်နေတဲ့အတ္တကောင်မဟုတ်တဲ့သဘောကိုတကားပဲနော်မှန်ပါပါခင်ဗျာအဲအသက်ရှင်နေတဲ့အတ္တကောင်ကိုယ်လိုအတိုင်းပြီးနိုင်တဲ့သဘောဆိုရင်အတ္တကောင်လို့ဆိုရတယ်အခုကတော့သူ့အကြောင်းဟာလည်းသာဖြစ်ပေါ်လာတယ်အဲပြီးတော့လည်းပျောက်သွားတယ်ဆိုရင်ဒါအသင်္သာရပြီးနေတဲ့အသက်ရှင်နေတဲ့အတ္တကောင်ဘယ်ဟုတ်မလဲတကားပဲမှန်ပါသဘောတရားပေါ့ဒါကြောင့်မို့အနိစ္စမြင်တဲ့ဒုက္ခအပြင်ဒီဒုက္ခအပြင်တော့အနတ္တမြင်သည် အနတ္တမြင်ပါအကျိုးရှိတဲ့ဆိုနိဗ္ဗာန်ကိုဆက်ရောက်နိုင်ပါတယ်တဲ့ကောင်နော်မှန်ပါဗျာဒါလေးလည်းအတူတူဆိုရပြီအိဋ္ဌမြင်လင်ဒုက္ခသင်သည်ဒုက္ခသင်တော့အနတ္တမြင်သည်အနတ္တမြင်နိဗ္ဗာန်တွင်နိဝင်ဆက်ရောက်သည်အနတ္တအစ်စ်ကိုတကယ်မြင်ပြီဆိုလို့ရှိရင် နိဗ္ဗာန်ရောက်နိုင်တယ်ဒါပေမဲ့လို့ဒီချိန်တော့မြင်ရတော့မဟုတ်သေးဘူးတရားဟုတ်လားမှန်ပါဗျာသူပြောနေတာကဘုန်းကြီးပြောနေတဲ့ညာကဘယ်ကတော့ဆိုရင်ဝိပဿနာညာ10ပါးတဲ့အစဆုံးရှိတဲ့သမထနာညာကနိစ္စဒုက္ခအနတ္တမြင်ပုံကိုပြောနေတာတရားပဲဟုတ်လားမှန်ပါဗျာသာရလာပဲရှိသေးတယ်ဒါအစရှိသေးတယ်အဲမှတ်တိုင်းမှတ်တိုင်းပေါ်ပြောက်သားလုံးမမြဲဘူးမမြဲဘူးသဘောကြတော့ဆင်းရဲတွေပဲအဲသူသဘောတည်းသူဖြစ်ပြနေတဲ့အနတ္တတရားတွေပဲသဘောတရားတွေပဲ ကျင်းကျင်သဘောကြယခုတွေ့နေရတာလေအနိစ္စဒုက္ခအနတ္တသဘောဖြစ်တယ်လို့ပဲဒီကလည်းတို့မမှတ်လို့ပဲဒီလိုဖြစ်ပြနေမမြဲတဲ့တရားတွေပဲဒီလိုဆင်းရဲတရားတွေပဲဒီလိုသူ့သဘောနဲ့သူဖြစ်ပြနေတဲ့အနတ္တတရားတွေကြီးတယ်ပဲနောင်လည်းပဲဒီလိုတရားတွေပဲဖြစ်ပြသွားမှာပဲအနိစ္စဒုက္ခအနတ္တသဘောတွေပဲဒီလောကလုံးမှာလည်းဒီလိုပဲကိုယ်တဏ္ဍာကမဟုတ်ဘူးမြတ်တဏ္ဍာကလည်းဒီလိုပဲဒီလောကလုံးမှာလည်းဒီလိုပဲဝစိတ္တဉာဏ်ရှိလာတဲ့ခါကလား တယောက်ကြီးကြွလာချတာတွေနီးနေဘူးလားတကားနီးပါဗျာခဏတန်နေကခေါင်းခေါင်းနဲ့တကြည်ရဲ့မဟုတ်လားမှန်ပါဗျာအဲဒီလိုပဲကိုယ်တဏ္ဍာယုံနာနဲ့ဖြစ်ပြနေတဲ့အချိန်နဲ့သူများတဏ္ဍာယုံနာနဲ့ဖြစ်ပြနေတဲ့အချိန်နဲ့ဒီလောကလုံးမှာယုံနာနဲ့ဖြစ်ပြနေတာကြပြိုင်နဲ့တကားတကားပဲဟုတ်လားမှန်ပါဗျာယောဂီပုဂ္ဂိုလ်ကအဲဒီလိုထင်လာတာသမထနာသုံးပါလာတာကိုယ်တဏ္ဍာကဖြစ်ပြနေပြီးတဲ့ခါကာလကျတော့ရှိကလည်းဒီလိုပဲနောင်လည်းဒီလိုပဲဒီလိုဖြစ်ပြနေမှာပဲကိုယ်တဏ္ဍာဖြစ်ပြနေသူမတဏ္ဍာဖြစ်ပြနေမှာပဲဒီချိန်မှာ အဲကြားတဲ့အတန်လေးကြားတယ်လို့ပြီးပြီးကြောက်တယ်လို့ပဲဒီနေ့ကကြားတဲ့အတန်လေးလည်းပဲမကြားတဲ့အတန်လေးအဲဒီအတန်လေးလည်းပဲဒီလိုဖြစ်ပြနေတာပဲတလောကလုံးတဏှီရဲ့တဏှီရဲ့ယုံနာတရားတွေဟာကြိုင်နဲ့ဖြစ်ပြနေတဲ့တရားတွေအနိစ္စမမြဲတဲ့တရားတွေပဲဒုက္ခဆင်းရဲတွေပဲသူသဘောတည်းသူဖြစ်ပြနေတဲ့အနတ္တသဘောတရားတွေပဲလို့အဲဒီတော့ကိုယ်ပိုင်ညာနဲ့သုံးသပ်တဲ့ညာကသမထနာညာနဲ့တကားအောင်ရဟုတ်လားဟုတ်ပါဘူးဗျာအဲ့ဒါနိဗ္ဗာန်ကိုရောက်ဖို့ရအစပဲတခြင်းတော့မရောက်သေးဘူး အဲဒီတော့နိစ္စဒုက္ခအနတ္တတွေသုံးသဆင်ခြင်တော့အားရတဲ့အခါမှာသုံးသမဆင်ခြင်မဲနဲ့ရှုုံလေးရှုနေမှအတိတွေကများလာတဲ့အခါပဲမှန်ပါဗျာအဲဒါယောဂီပုဂ္ဂိုလ်တွေကိုယ်တိုင်တွေ့ပဲတကယ်အားထုတ်ကြည့်တကယ်တွေ့တာတကားများဟုတ်လားမှန်ပါဗျာတကယ်ကိုတွေ့တာတချို့ကအားမလုပ်မဲနဲ့တကားစဉ်းစားပြီးတော့ဘဝမဟုတ်ဘူးဒီဟာမဟုတ်ဘူးနဲ့ဝေဖန်နေတာရှိတဲ့တကားပဲမှန်ပါဗျာဒါတွေကတော့သူတို့တရားတော်မဲ့တဲ့ပုဂ္ဂိုလ်ကြီးလက်တွေ့လိုရမှာဆိုရင်လက်တွေ့မလုပ်မဲနဲ့လည်းစဉ်းစားပြီးဝေဖန်နေအပြစ်တွေလည်းအများကြီးဖြစ်နေတာပဲသူက အဲဒီတော့အသိဉာဏ်လေးတွေမြင်လာတဲ့အခါကာလကြာဖြစ်ဖြစ်တွေကလည်းမြင်နေကြအောင်ညာဟုတ်လားမှန်ပါဗျာအဲချက်ချင်းဖြစ်ချက်ချင်းဖြစ်ချက်ချင်းဖြစ်ချက်ချင်းဖြစ်ဘယ်ဟာမှတီးနေတာမရှိဘူးအဲဒီတော့ဖြစ်ဖြစ်တွေမြင်လာဥရိယပြညာခေါ်တဲ့ကောင်နော်မှန်ပါဗျာအဲဒီဥရိယပြညာရောက်တဲ့အခါကာလကျတော့ထူးခြားတဲ့တွေ့တွေတွေ့ရတယ်ဘာတွေတွေ့ရလဲအယောင်လေးနေပေါ်လာတာတွေ့ရတယ်တို့ကဒီလိုပြောတယ်အာအယောင်လုံးနေဘာလို့ပြလဲတို့ကဒီလိုပြောတယ်ရောင်နဲ့တွေ့အောင်လို့အာထုတာလားတို့ကဒီလို ပြုတ်ကြပြီးတော့လည်းပြောရတယ်တကားပဲမှန်ပါဗျာသူတို့မတွေ့တာလည်းပြောတာသူတို့တွေ့အောင်လုပ်ကြည့်ပါအောင်တော့ဟုတ်လားရောင်လေးကမိထုံးလုံးတင်လိုက်တဲ့အလင်းမျိုးကတော့လွယ်တာတကားအောင်ရဟုတ်လားတရားထုတ်နေရင်ကိုယ့်ဟာကိုယ်သဘာဝအတိုင်းရောင်လေးပေါ်ဦးရဆိုတာလွယ်ရောက်တာမဟုတ်ဘူးမလွယ်ပါဗျာอืมသူ့နေရာရောက်မှသူပေါ်တာအဲ့ဒါရေးကြည့်ပါလေသူလမ်းစဉ်နဲ့သူသွားရင်ဒီနေရာကျရင်ဒီဟာပေါ်ရမယ်တကားပဲဟုတ်လားမှန်ပါဗျာ တရားလည်းအာထုတ်ပါရဲ့ရောင်မင်းလေးတောင်မှမတွေ့ရဘူးဆိုလို့ရှိရင်ဒီနေရာမရောက်သေးလို့ဟောတကောင်မှန်ပါဗျာဒါကောင်ကြီးကရောင်မနေပြီးတော့ဘုရားကြီးကနေရထားပြီးသွားတယ်ဆိုတော့ဟုတ်လားမှန်ပါဗျာအဲလမ်းမှာဘုရားရှင်နေအကုန်တွေ့သွားမှာမလားတွေ့သွားပါဗျာအဲဘကိုးရောက်ရမယ်ဟုတ်လားကြီးတဲ့ဘုရားထားပါတော့ဘကိုးရောက်ရမယ်ဘဂဝါနေပြီးမော်လနေမဲ့သွားလို့ရှိရင်လည်းသူ့ဘုရားရှင်နေတွေ့ရမယ်အဲဘက်သွားလို့ရှိရင်လည်းသူ့ဘုရားရှင်နေတွေ့သွားမယ် အကိုတော်မှမရောက်သေးဘူးဆိုလို့ရှိရင်မော်ဒယ်မဲလားဝေးသေးတယ်တကောနော်ဝေးပါသေးတယ်ဟောတယ်မန်းလေးပဲလေရောက်ဖို့ရဝေးသေးတယ်ဟုတ်လားမှန်ပါဗျာအဲ့ဒါလိုပဲတကောအောင်ရတရားလည်းအာထုတ်ပါရဲ့အကြောင်းလေးတောင်းမှမတွေ့ရသေးဘူးဆိုရင်အဲ့ဒီအဲ့ဒီစခန်းကိုမရောက်သေးဘူးတကောဟုတ်လားမရောက်ပါဗျာအဲ့ဒါလည်းကိုယ့်အကိုဆုံးဖြတ်ဖို့ပဲကဝေးသေးတယ်အဲ့ဒီတော့အကြောင်းလေးမှမတွေ့တာဘာကြောင့်လို့อืมအာထုတ်ပုံကမမှန်လို့လား သို့မဟုတ်ကိုယ်အထုထာကပဲမပြည့်စုံလို့လားသို့မဟုတ်ကိုယ်ကတရားကိုမရလိုက်တဲ့ပုဂ္ဂိုလ်လားစဉ်းစားလိုက်မယ်ကောင်မှန်ပါဗျာဒီလိုကတော့တရားတော့အထုပါရဲ့ဘာမှမတွေ့ဘူးဆိုပြီးဒီလိုပြောတဲ့ပုဂ္ဂိုလ်ရှိသေးတာဟုတ်တကောင်မှန်ပါဗျာအဲ့ဒါ तू ကကောင်းကောင်းမအာမထုတ်ပဲကောင်းကောင်းအာမထုတ်ရင်လည်းမဖြစ်ဘူးတကောင်ဟုတ်လားမှန်ပါဗျာတရားမိလားမမှန်ရင်လည်းမဖြစ်ဘူး ပြီးတော့တရားမိနာလည်းမှန်ပါရဲ့ကြိုးစားပါရဲ့သို့တော့ပါရမီကလည်းရှိတော့ရှိသေးတယ်တကားပဲဟုတ်လားမှန်ပါဗျာသို့တော့တဝုတလေပါပဲရှားတော့ရှားပါလေ၁၀ယောက်လောက်အားထုတ်လို့ရှိရင်อืมတယောက်လောက်ကတော့ရှိရင်လည်းရှိမှာပေါ့ဟုတ်လားမှန်ပါဗျာအဲကိုယ်မတွေ့တာနဲ့သူများတွေတွေ့နေတာနဲ့ကိုယ်မတွေ့တာနဲ့မဟုတ်ဘူးလို့ဒီလိုတော့မပြောရဘူးကောင်ဗျာပြောရပါဗျာအဲဒီလိုပြောလို့ရှိရင်အမနာပြည့်ဖြစ်တယ်အဲဒီဟိုကျွန်းမှာရှိကအဲဓမိလဓမိလခေါ်တဲ့ဓမဲ ဒကာကြီးပြောက်တော့လူတရားထုတ်တာသူကဘာရင်းမရှိလို့လားဘာလားမပြောတာပါဘူးဘာမှမတွေ့ဘူးတဲ့ဒကာမင်းဟုတ်လားအယောင်လင်းလေးတောင်မှမတွေ့ဘူးတဲ့အနေစာဒုက္ခအနတ္တတွေလည်းမတွေ့တော့သူအဲဒါတွေမဟုတ်ပါဘူးဆိုပြီးတော့ပြမသားတော့အကုသိုလ်တွေဖြစ်နေတဲ့ခါကလာပြည်တာကြီးဖြစ်တဲ့ဒကာမင်းဟုတ်ပါဘူးတရားပဲလို့သူကဖြစ်အောင်လည်းအားထုတ်မှမဖြစ်ပေမဲ့လို့သူများဖြစ်တာလည်းယုံမှဘုရားမယ်ဟုတ်လားမှန်ပါဗျာအများထဲမှာကိုတယောက်တည်းပဲဖြစ်ရုံနဲ့မဖြစ်ဘူးလို့ဒီလိုမဆုံးဖြတ်ရဘူးဘုရားမယ်ဟုတ်လားဆုံးဖြတ်ရပါ များတွေတွေ့နေငါမတွေ့တာဟာဘာဘာလို့နေတော့အဲအထုပ်ပုံလို့နေလို့လားမိလာကမမှန်လို့လားသိသေးရတယ်မဲ့တကောင်ပဲဟုတ်လားမှန်ပါခင်ဗျာဘုံလုံးပြည့်စုံနေလို့ရှိရင်လည်းကိုယ်ပါရမီကလည်းပဲဒိုလေဥမဲ့တကောင်ပဲဟုတ်လားမှန်ပါခင်ဗျာအဲဒီလိုပဲတရားဆိုတာပါရမီမရှိရင်တော့မထုတ်ဘဲနဲ့ရလည်းမနေရဘူးပါရမီမရှိမှသာအထုတ်အောင်မှာတကောင်ပဲမှန်ပါခင်ဗျာဒီကတော့ပြောတယ်ဟိုပါရမီမရှိရင်မဖြစ်ပါဘူးပါရမီရှိတဲ့ပုဂ္ဂိုလ်တွေထုတ်ကြတာပဲတို့ပါရမီမရှိဘူးလို့ဒီလိုအောင်းမိပြီးတော့ပြောနေတဲ့ပုဂ္ဂိုလ်ရှိတယ်တကောင်ပဲ ပါရမီမရှိမှပါရမီရှိအောင်လုပ်ရမှာမို့လားတကားမှန်ပါဗျာပစ္စည်းမရှိတဲ့ပုဂ္ဂိုလ်တွေပစ္စည်းရှိအောင်လို့ရှားတာတကားမှဟုတ်လားမှန်ပါဗျာအာသူများတွေဝယ်ချမ်းသာနိုင်တယ်တို့မှတော့ဝယ်စရာမရှိတော့အဲစီဝါရေးအလုံးလည်းမလုပ်ပါဘူးဆိုလို့ရှိရင်သာတိစားပြမရှိမှဘောတကားမှန်ပါဗျာမရှိတဲ့ပုဂ္ဂိုလ်ကရှိအောင်လုပ်ရမှာအရေးကြီးပါတယ်အဲဒါကြောင့် ရောင်နေဆိုတာတွေ့ရတယ်တကောင်များဟုတ်လားတွေ့ရပါဗျာရောင်နေနဲ့မကောက်ပီတိတဲ့ဝမ်းနဲ့ဝမ်းသာတွေဆိုတာတွေ့ရတယ်တဲ့ပါတာကြီးသိငြိညာတွေ့ရတယ်တဲ့ဒုက္ခတဲ့သိချမ်းသာမှုတွေတွေ့ရတယ်တဲ့အဲ့ဒီခါကလားတတိကလည်းမြန်တယ်မမှတ်မိတာမမှတ်နိုင်တာကိုမရှိဘူးတဲ့ဉာဏ်ကလည်းပဲသိတယ်မသိနိုင်တာမရှိဘူးနှလုံးသွင်းလိုက်လို့ချင်းနိစ္စဒုက္ခအနာတ္တတွေကရှင်းရှင်းလင်းလင်းပြတ်တတ်တာတခါလဲသင်သွားတာကောင်နော်ဟုတ်ပါဗျာအဲ့ဒီလို ထူးခြားတဲ့အတွေ့တွေဥရိယပြညာမှာတွေ့တယ်တဲ့ကောင်လေနော်မှန်ပါဗျာအဲအဲ့ဒါတော့တွေ့ရင်ဝန်သာပြသိကောင်းပါပြီဝန်နဲ့သိတာတယ်ဒီတကယ်ရောက်တဲ့ပုဂ္ဂိုလ်တကယ်ကိုဝန်သာတာဟွန်းမနာဝန်သာအာမနုတိရတိဟောတိရဲ့အာမနုတိလူတို့ဤပြောမမှုမမှီနိုင်တော့ရတိပြောမွေခြင်းဒီဟောတိရှိရလေတော့ဤဒီလောကမှာ အပြောလေးစားမျိုးမျိုးရှိရတာဟောတာပဲမှန်ပါဗျာပွဲကြီးတို့ပြောတာလည်းရှိတယ်စီဝါရေးနဲ့ပြောတာလည်းရှိတယ်အိမ်အောင်ရေးနဲ့ပြောတာရှိတယ်သာမိုးရောအောင်လို့ပြောတာလည်းရှိမျိုးရှိတာပေါ့ပြောတာလည်းရှိကြပါဗျာအဲဒီလောကပြောင်းမွေးမှုတွေဘာတွေမှမမီဘူးတဲ့ဒီတရားနဲ့ပြောင်းမွေးရတာဖြင့်အကောင်းဆုံးပဲလို့မြတ်စွာဘုရားဟောထားတယ်ကောဟုတ်လားမှန်ပါဗျာဘုရားတို့တဲ့ပုဂ္ဂိုလ်တွေကကိုယ်တိုင်ပြည့်တဲ့အခါကိုယ်တိုင်သိရတယ်ဟိုယောဂီတယောက်ကပြောလဲပြောဘူးပါတယ်တတိတော်ဘုရားတဲ့လောကမှာတော့ပြောင်းမွေးတယ်သုံးလာပြီ လောကကြီးရာတွေစီးပွားရေးရောအိမ်တော်ရေးရောသာသမီရေးရောသုံးလာပြီတဲ့ပြောလာတာလေအခုတရားထုတ်တဲ့တွေ့တဲ့အပြောနဲ့တော့မတူဗျာတဲ့ဘယ်လိုပြောမှမသိဘယ်လိုကောင်းမှမသိဘူးကောင်းနေတာကတော့ဓမ္မနာကိုကောင်းနေတယ်လို့သူကဒီလိုကြောက်ပါတယ်တကားမယ်ဟုတ်လားမှန်ပါဗျာအဲ့ဒါဥရပြညာကြရင်ဒါတွေ့ရတယ်တကားမယ်ဟုတ်လားမှန်ပါဗျာဒီနေ့တော့ကဒီနာမေယထိုင်မကျင်းနေလို့ချုံတော်မိနေတဲ့ပုဂ္ဂိုလ်ဟာတရားရတာမတွေ့ရဘူးဆိုတော့အဲ့ဒါလေ လိုတရားရတာတွေမတွေ့ဘူးကျင်းလို့အာမထုတ်အာမထုတ်လို့ကျင်းအဲ့ဒီတရားရတယ်မတွေ့ဘူးတကားနော်မှန်ပါဗျာအဲ့ဒါအဲ့ဒီကရောင်တဲ့ပိဋိပါဒတွေပေါ်လာလို့ရှိရင်ဒါတွေလည်းလက်ခံတရားမှာမဟုတ်ရှုမှတ်ပြီးပယ်ရတာပါပဲကောင်ညာဟုတ်လားမှန်ပါဗျာဒီမှာပြီးပဲလို့အဲ့ဒါတွေလွန်မြောက်သွားတဲ့အခါကျတော့အသိအပညာတွေကပိုကောင်းလာတယ်အဖြစ်ပြက်ကလေးတွေထားတယ်တက်တက်သွားတယ်ပြင်းပြင်းလင်းလင်း ပိုင်ပိုင်ခြားခြားသိတာတွေကတော့နော်မှန်ပါဗျာအဲဒီသိရနေပြီးဆက်ပြီးသူ့တဲ့ခါကာလကြတော့အဖြစ်မပါဘဲအပြည့်ကြီးတယ်ပဲဗျာမှသိနေတာမရှိဘူးအဲသူ့မှာဗျာအာယုံလေးတွေကဆက်ချင်းဆက်ချင်းပျောက်ပျောက်သွားတယ်မမခင်ကပဲပျောက်သွားတယ်လို့သိနေရတယ်ကောင်လေသိနေရပါဘူးအဲဒီမှာဘုံတဏ္ဍာထေရနမိတ်တွေလည်းမရှိဘူးတကောင်လေမှန်ပါဗျာဒီပုဂ္ဂိုလ်တွေကတော့ လိုပြောကြတာပေါ့ကောင်းတယ်ပင်တယ်မှပြင်းရပဲဘိုက်ပုံသဏ္ဍာန်ကြီးချင်းနေမှာပေါ့ဒီလိုကဲရကြတဲ့ကိုယ်ကပဲစအရုပ်ကလာတော့ဒီတိုင်းဖြစ်မှာပါဟုတ်ပါတယ်ခွန်ကြီးတို့လည်းဝန်ခံပါရဲ့ဒါတော့မငင်းပါဘူးအဲညာလားနဲ့ပဲလားနဲ့ကြွရတယ်လားနဲ့မှလို့ရှိရင်ကြောက်ကြီးကိုယ်ကဒီလိုထင်မှာပေါ့တွေးတယ်ဆက်နေမှရင်လက်အဲလက်ကြီးနဲ့ဒီလိုထင်မှာပေါ့ဒီလိုကဲရကြတဲ့ကိုယ်ကလည်းမှန်ပါဗျာစအရုပ်ကလာတော့ဘယ်လိုပြောတဲ့အတိုင်းဒီလိုထင်တာမှန်ပါတယ် မာဓိမှမရသေးပဲညာမဖြစ်သေးဘူးဟောဒီသင်္ကညာရောက်လာတဲ့ခါကျတော့ဘုံသာနာထင်နေမရှိဘူးတကောင်ဟုတ်လားရှိပါဗျာကိုယ်တယ်ကိုယ်တယ်မှတ်ပြင်မဲ့တော့လက်မရှိဘူးရွေးတဲ့သဘောလေးတွန်းကန်တဲ့သဘောလေးတွေဆင်းရဲတခါရွေးလိုက်ကြောက်လိုက်ရွေးလိုက်ကြောက်လိုက်ဒီလိုသိနေတာတကားပဲမှန်ပါဗျာအဲသိရသိကလေးလည်းသိတယ်ကြောက်လည်းသိတယ်ကြောက်လည်းရွေးလိုက်သိတယ်ကြောက်လည်းရွေးလိုက်သိတယ်ကြောက်လည်းဘာမှအထေရမရှိဘူးသိနေတာလည်းမရှိဘူး ဒါလည်းပျောက်ပျောက်လိုက်နေတာတကားပဲဟုတ်လားအဲညာလားနဲ့ပဲလားနဲ့ကြွရတယ်လားနဲ့ချတယ်မှရင်လည်းပဲဒီလိုပဲရွေးလိုက်ပျောက်လိုက်ရွေးလိုက်ပျောက်လိုက်အဲအပီလေးတွေတခါလည်းပျောက်လိုက်နေတာအောင်းနေပင်နေမှလည်းပဲအောင်းနာတွေကလည်းတစ်ပေါင်းနဲ့မဟုတ်ဘူးအဆင်းစင်တွေအများကြီးရှိတယ်တကားပဲဟုတ်ပါဘူးအဲရွေးလိုက်ပျောက်လိုက်ရွေးလိုက်ပျောက်လိုက်ဒီအပီတဲ့စိတ်ရောတခါလည်းပျောက်ပျောက်ပြီးတော့လိုက်နေတာ အဲ့ဒါသင်္ကညာခေါ်တယ်အနံကောင်းတဲ့ကောင်ဟုတ်လားဟုတ်ပါဘူးဗျာပေါ်လာတဲ့အာယုံနဲ့ပြောက်ပြီးတာလည်းပြောက်ပေါ်လာတဲ့အာယုံနဲ့ပြောက်ပြီးတာလည်းပြောက်အဲ့ဒီလိုသင်ရမှာအမှန်တရားလည်းများပါတဲ့အပညာနဲ့အမှန်တရားနဲ့ဗဂတိစိတ်နဲ့ဆိုလိုက်တော့မမီနိုင်ဘူးကောင်ဟုတ်လားဟုတ်ပါဘူးဗျာအဲ့ဒီအပြည့်တွေသင်များတဲ့ခါကာလကြတော့ကြောက်စရာလိုအောင်းမိလာတယ်။ဈေးကလည်းဒီလိုပြည့်နေတာပဲ။နောင်လည်းဒီလိုပြည့်သွားမှာပဲ။ဘာမှအာမကိုရဘူး။ကြောက်စရာကောင်းတယ်တော့ အပညာဝင်လာတာဘောတကားပဲမှန်ပါဗျာဘုရားညာခေါ်တယ်အပြည့်မြင်လာတယ်အာဒီနဝညာခေါ်တယ်တကားနော်မှန်ပါအပြည့်မြင်တော့ညီးငွေတာဘောတကားပဲဟုတ်လားမှန်ပါဗျာဒီရမှာလူရဲကံရဲနေထိုင်ရေးအဆင်မပြေဘူးဆိုတော့ရှိရင်ဖြင့်ညီးငွေလာမယ်မို့လားညီးငွေလာပါအဲ့ဒါလိုပဲယုံနာတရားပြည့်ပြည့်လာတယ်အပြည့်ကြီးတဲ့တွေ့နေရတော့ညီးငွေလာတယ်အပြည့်မြင်တော့ညီးငွေလာတယ်နိဗ္ဗာန်ညာခေါ်တယ်တကားပဲမှန်ပါဗျာอืม ဒါယူကြည့်တယ်နိဗ္ဗာန်နိဗ္ဗာန်နဲ့တည်ညီငွေဤသက်သာပြားကလည်းနိဗ္ဗာန်နဲ့တခုတည်းဟောတာနိဗ္ဗာန်နဲ့တည်ညီငွေဤတဲ့ယုံနာနေအနိစ္စဒုက္ခအနတ္တဖြစ်အောင်ရှုရတာနိဗ္ဗာန်ညာဖြစ်အောင်လည်းရှုရတာတကားအောင်ရမှန်ပါဗျာနိဗ္ဗာန်ညာနဲ့ညီငွေမှာဒီယုံနာနေသွန်းလွတ်နိုင်မှာမဟုတ်လားမှန်ပါဗျာမညီငွေလို့ချင်းဒီယုံနာနေကိုဆုပ်ကင်ထားတာမလွတ်နိုင်ဘူးတကားအောင်ရဟုတ်လားမှန်ပါဗျာဒီနေ့တော့ဒုက္ခနဲ့ဒုက္ခင်းမနေတဲ့ပုဂ္ဂိုလ်တွေတူတူအပြစ်ကမမြင်တော့ဒုက္ခနဲ့ဒုက္ခနဲ့ဖွဲဖို့ခါဖို့မဆက်ဘူးလားတကားအောင် အဲဒီမခွဲနိုင်ဘူးခွဲပါဆိုလို့ကမခွဲနိုင်ဘူးတကားပဲဟုတ်လားမှန်ပါဗျာအဲတဝုတူအပြစ်မြင်လာပြီဆိုတဲ့အခါကျတော့ခွဲဖို့ရမလွယ်ဘူးလားတကားလွယ်တယ်ဆိုတာအဲတင်းတင်းကြပ်ကြပ်နေကြပါအောင်လို့ပြောလို့တော့မဖြစ်ဘူးတကားမယ်ဟုတ်လားသူကအပြစ်ကမြင်နေပြီဟာကိုအဲ့ဒါအခုယုတ်တရားနာတရားတွေနေသရကနာတာသိအောင်ရှုနေတာနေဒိဏညီငွေအောင်လို့တကားမယ်ဟုတ်လားမှန်ပါဗျာအရေးကြီးတယ်တချို့ကဒီယုံနာနေဖြစ်ပြနေတာတွေရှုဒုက္ခတွေရှုဒုက္ခတွေတွေ့နေမှာပေါ့ အဲအဲဒုက္ခကင်းတဲ့နိဗ္ဗာန်ရှိတယ်မှာသူကဒီလိုဟောတယ်တော်တော်လိုလိုကူဟောတဲ့ပုဂ္ဂိုလ်တွေပါပဲအဲဒီတော့မဟုတ်ဘူးမြတ်စွာဘုရားကဒီမိမိတို့တဏှာရှိတဲ့ခန္ဓာ၅ပါးအနိစ္စဒုက္ခအနတ္တပြီးပြီးနိဗ္ဗာန်ညာဖြစ်မှာတကားဟုတ်လားဟုတ်ပါဗျာအဲရုပ်လည်းညီငွေရမယ်ရုပ်တွေဖြစ်တဲ့ဖြစ်တဲ့ညီငွေရမယ်သိဏတရားတွေဖြစ်တဲ့ဖြစ်တဲ့နဲ့ညီငွေရမယ်ညီငွေတော့သွန့်ညင်လာတယ်တကားနော်ဟုတ်ပါဗျာဒီနေရာမှာသာရဆရာဥပမာပြတာသိကောင်းတယ်လူတယောက်ဟာတဲ့၅ပါးနဲ့တကားဟုတ်လား ဆောင်းနဲ့အုပ်ပြီးငါးပါးလိုက်တယ်ကျိုးလည်းမြင်မှုရပါလိမ့်မယ်အဲဒီတည်းမှာအဲဆောင်းကိုတိုက်ရတဲ့အခါငါးတော့ရှိပြီဆိုရင်လက်နဲ့နှိုက်ပြီးတော့ဖမ်းလိုက်တဲ့အခါကလည်းလက်နဲ့တခါတည်းငါးကြီးရလာတာဟုတ်တယ်ကောင်ဟုတ်လားမှန်ပါဗျာငါးကြီးကတော်တော်လက်နဲ့လက်နဲ့လက်နဲ့တစ်ဆုပ်တခါတည်းရလာတော့အကောင်ကြီးကြီးပဲငါးကြီးတော့ကြီးကြီးရလာတယ်ဝမ်းနဲ့ဝမ်းလာမရှိပြီဘူးလားရှိပါဗျာအဲငါးကြီးကတခါတည်းဆက်စားမယ်ဆိုရင်လည်းစားဖို့ရရမယ် ရောင်းဝယ်ဆိုလို့ရှိရင်လည်းပဲခေအားလျော်သာသူတာမိုးရှိမှာပေါ့တကောင်ရအခုနေဆိုရင်ဖြင့်သားစင်ကားလေးရကြည့်ပါပြီနဲ့တော်တော်တန်မှာပေါ့သူကအဲဒီတော့အဲသူတွက်ချင်တယ်တွက်လိုက်မယ်ဆိုရင်ကဘယ်လောက်ကိုတော့ရပြီဆိုပြီးဝမ်းမသာပဲဘူးလားဝမ်းသာပါဗျာအဲဝမ်းသာတော့ဒီငါးကြီးရေဘောကိုခေါ်ပြီးကြည့်တာဟုတ်တကားဟုတ်လားခေါ်ပြီးကြည့်တဲ့အခါတော့ငါမဟုတ်ငွေကြီးဖြစ်နေတာဟုတ်လားငွေကြီးလည်းပဲဆုပ်ရည်ဖြစ်နေကြောက်ကြမကောင်းဘူးလားကောင်းပါဗျာအစတုန်းကဒီဟာကြီး သုတ်ကင်နှမတော့ငါဆိုတော့သုတ်ရတာကင်ရတာကိုအာရဝန္တာပြည့်နေတာဟုတ်ကောဗျာဟုတ်ပါဗျာအခုပေါ်ကြည့်လိုက်မှမွေကြီးမှသိတော့အပြည့်မြင်တော့အဲ့ဒီမှာညီးမွေပဲဘူးလားညီးမွေပါမွေကြီးကင်ထားကြပါဦးမလားကင်ပြီးတော့ပါလွတ်ရှင်ပြီးကောဗျာဟုတ်လားမွေကြီးကြောက်လဲကြောက်ပြီးညီးမွေပြီးကင်ထားတာလွတ်ရှင်ပြီးလွတ်ရှင်ပဲမဲ့ဒီတိုင်းလွတ်လိုက်မွေကကြိုက်သွားလိုက်ဦးမယ်ဟုတ်လားဟုတ်ပါဗျာဒါဒီတိုင်းသွတ်လို့ဖြစ်သေးဘူးတဲ့သူ့ကိုအဲဒါဆရာကမွေတုတ်ပုံလေးတည်းပြတာတယ်ဟောမွေကြီးကောင်းပါလားလက်တွေပါတော့ပတ်နေတဲ့ မိပိုင်းတွေကိုယ်ပိုင်းတွေကိုခွာလိုက်အောင်နဲ့ခွာပြီးတော့တခါလေခေါင်းမောကနေပြီးရမ်းလိုက်အောင်နဲ့လင်းက6ပတ်ရမ်းလိုက်ပါတယ်ဟုတ်လားဟုတ်ပါရမ်းလိုက်တော့မွေကြီးကလည်းဟိုနေဘေးကပြီးတော့ဝိုင်းပြီးတော့ရမ်းတော့မှာကိုတကားပါအဲ့ဒီအနေမှာတခါတဲ့အစိမ့်နဲ့တွတ်လိုက်ပါတဲ့အဝေးထဲမှာဘုံနဲ့တဏှာကြတော့မှာပေါ့အဲ့ဒီတော့မှတခါတဲ့မွေးနဲ့ဝေးအောင်နဲ့ပြေးရအောင်နဲ့ဘုံတော့ဘုရားထလိုက်ဦးမှာတော့ဟုတ်လားဥပမာပေးတယ်ဘုံတော့ကောင်းတယ်သူစား အဲယောဂီပုဂ္ဂိုလ်လည်းဒီတိုင်းပဲတဲ့အပြည့်တည်းကြီးတဲ့မြင်တော့ကြောက်စရာထင်လာတယ်အပြည့်မြင်လာတယ်အပြည့်မြင်တော့ညီငွေလာတယ်ညီငွေတော့သွတ်ကျင်လာတယ်သွတ်ကျင်တော့သွတ်ရအောင်လို့လည်းအာမထုတ်ရပဲဘူးလားသွတ်ရအောင်အထုတ်တာကပฏิသင်္ခါညာတဲ့တကားအောင်နော်ဟုတ်လားသွတ်ကျင်တာကမောစီတုကမြတာညာသွတ်ရအောင်လို့အာထုတ်တာကပฏิသင်္ခါညာအဲ့ဒီပฏิသင်္ခါညာမှာလည်းအနိစ္စဒုက္ခအနတ္တလက္ခဏာတွေအများကြီးကြားပါတယ်သူအားဖြင့်ဒုက္ခလက္ခဏာတွေသိထင်တယ်တကားအောင်ဟုတ်လားဟုတ်ပါဗျာအဲပฏิသင်္ခါညာက ရင့်တန်လာတဲ့အခါသင်္ခါရုပ္ပခညာဖြစ်တယ်တဲ့သင်္ခါရတွေလိလိစုနိုင်ပြီတဲ့အစတုန်းကတော့အပြစ်မြင်လာဟုတ်တယ်ကောင်ဗျာမှန်ပါဗျာအပြစ်မြင်နေတော့လိလိမစုနိုင်နေဘူးအခုတော့သူကသူဖြစ်ပြနေတဲ့သဘောအနိစ္စဒုက္ခအနတ္တတွေပဲလို့ပိုင်နေသွားတဲ့အခါကျတော့သိယုံသိယုံလေးလိလိစုနိုင်ပါလေတဲ့အဲဒီလိုလိလိစုနိုင်တဲ့အခါမှာအခုပြောတဲ့ အင်္ဂါ6ပါးဆိုတဲ့အရိယာဝါဒနေရောက်လာတာကိုတကားအောင်ရဟုတ်လားမှန်ပါဗျာအဲ့ဒါကိုမြတ်စွာဘုရားဟောတာဒါလေးဟောခြင်းနဲ့ဘုန်းကြီးကညာစင်လေးဟောနေရတာတော့ချင်းကျုံကုန်သွားမနာကောင်းတယ်ကွာဒီအစဉ်တိုင်းဖြစ်ရတာတကားအောင်ဟုတ်လားမှန်ပါဗျာဘုရားထုတ်တာတကယ်ဒီတိုင်းဖြစ်ရတာဒီတိုင်းမဖြစ်လို့ရှိရင်ဘုန်းကြီးတို့ကယောဂီတွေဒါလည်းစောင့်စစ်နေလားအဲငါတို့ဘိက္ခာညာရောက်ဗလားငါတို့ဘိက္ခာညာမရောက်သေးပဲနဲ့မဲ့ဖို့ရတော့ဒါမဟုတ်ဘူးတကားအောင်ဟုတ်လားမှန်ပါဗျာရေးကြည့်ပါလေ အရှင်သာဘိက္ခွေဘိက္ခုအသလင်္ဂသမနာတော်ဟောတိဘိက္ခွေယံတော်ဘိက္ခုယံမိဘိက္ခုယောဂီပုဂ္ဂိုလ်သည်ဘိက္ခုသံဃာဘိက္ခုရှင်မြင်သောယောဂီပုဂ္ဂိုလ်သည်အရှင်သာဘပုံပဲနည်းဖြင့်အသလင်္ဂသမနာတော်အင်္ဂါ၆ပါးနဲ့ပြည့်စုံမြင်ဟောတိဖြစ်သည်အင်္ဂါ၆ပါးနဲ့ပြည့်စုံတာကဘယ်လိုလဲအင်္ဂါ၆ပါးနဲ့ပြည့်စုံတယ်ဆိုတဲ့အရိယဝါဒနဲ့အင်္ဂါဘယ်လိုပါလဲမိကွန်းထုတ်တယ်ကောင်နော်မှန်ပါဗျာ သီရာရိခွေဘိက္ခုသက္ကုဏရူပံဒိဋ္ဌောအနေဝသုမနောဟောတိနာဓမ္မနောဥပကကောဝိရတိသတောသံသနောစသည်ဖြင့်အဲဓွား၆ပါးလုံးခလုံးဝေကဟောပါတယ်ဘုန်းကြီးကတပိုင်းတော့ပဲညီရအောင်ဟောပြီးတော့အဓိပ္ပာယ်ပြောတယ်တကားအောင်နော်မှန်ပါဗျာဒါတော့မှရှင်ကအနန္တကုံကုံသွားတယ်ဘိက္ခုယဟန်တို့ဣဒာဣဒာသရဏမေဘိက္ခုယဟန်သည်စေကုဏမျက်စီရူပအစင်းကိုဒိတ်တော်မြင်ပြီးပြီဒါလေးရေးကြည့်တယ်ကောင်နော်မှန်ပါဗျာ ယောဂီပုဂ္ဂိုလ်ယဟန်တဲ့သက်ခုမျက်စိဖြင့်အသိကိုမြင်ပြီးတော့အသိမြင်ပြီးမှနိစ္စဒုက္ခအနတ္တသိပြီးတော့လေးလေးရှုနေရမှာကိုတကားပဲမှန်ပါဗျာမမြင်တာကိုရှုနိုင်တယ်ဆိုတာကတော့မဟုတ်သေးဘူးကဟုတ်လားမြင်ပြီးမှရှုရမှာကြားပြီးမှနားပြီးမှစားပြီးမှတွေ့ပြီးမှအဲသိကုစဉ်းစားပြီးမှ တကယ်ဖြစ်ပေါ်တဲ့တရားတွေရှိရတာတကားအောင်ဟုတ်လားဒါကြောင့်မြတ်စွာဘုရားဒီလိုဟောတယ်သေကုဏမြတ်ကြီးတဲ့ရူပါသင်္ကိုဒိဋ္ဌာမြင်ပြီး၍မမြင်မဲနဲ့ယူပါယုံနေဟာဖြစ်ပြနေတာပဲလို့ဒီလိုစဉ်းစားရုံနဲ့မဟုတ်သေးဘူးတကားပဲဟုတ်လားဟုတ်ပြီပါဗျာတကယ်မြင်ပြီးတော့မှမြင်ရတဲ့အချင်းကောင်းနေဖြစ်စေဆိုးသည်တွေအဲ့ဒါအဖြစ်ပြထင်ပြီးတော့မိစ္ဆာဒုက္ခနဲ့တာအပညာဖြစ်မှာတကားပဲဟုတ်လားဟုတ်ပါဗျာသေကုဏမြတ်ကြီးတဲ့ရူပါသင်္ကိုဒိဋ္ဌာမြင်ပြီးနေပါသူမနောဟောဒီဝါမျက်ဝါသာခြင်းလည်းမရှိနတုံနောဟောဒီ စိတ်နှလုံးမသာခြင်းလည်းမဖြစ်တဲ့ကောင်ကနော်မှန်ပါဗျာမျက်စိရင်အစင်းကိုမြင်တော့ကောင်းတဲ့အစင်းလည်းရှိမှာပေါ့မကောင်းတဲ့အစင်းလည်းရှိမှာပေါ့တကောင်ရရှိပါဗျာကောင်းတဲ့အစင်းဖြစ်ပြကောင်းတဲ့အစင်းမြင်ရလို့ရှိရင်ဖြစ်ခင်မှုဖြစ်တဲ့မှုသာယာမှုဝါမြောက်မှုမဖြစ်ပေဘူးလားတကောင်ဟုတ်ပါဗျာအဲကိုသားလေးတွေမြည်လေးတွေပြုံပြုံပြုံပြုံနဲ့အဲဖေဖေတို့အဲကိုကိုတို့စသည်ဖြင့်ပေါ်ပြီးတော့လာနေလို့ရှိရင် အဲ့ဒီအဖေတို့ကိုတို့ကဝမ်းမြောက်ဝမ်းသာဖြစ်ပေဘူးလားတကောင်များဝမ်းမြောက်ဝမ်းသာဖြစ်ပါဗျာဖြစ်တယ်ဒိဋ္ဌိဟာတွေလည်းဒီလိုပါပဲတကောင်များဟုတ်လားဟုတ်ပါဗျာအဲဝမ်းသာပြအာယုံနဲ့မြင်ရင်ဝမ်းသာပြီဒါဗေဒီပုဂ္ဂိုလ်တွေအဲအခုယောဂီပုဂ္ဂိုလ်ကအဲ့ဒီဝမ်းသာပြမြင်လို့လည်းဝမ်းမသာဘူးတဲ့ကောင်များမသာပါဗျာอืมတော်တော်ချုပ်ပြီးနေတာပဲနှလုံးမသာပြလည်းမြင်လို့ရှိရင်လည်းနှလုံးမသာမဖြစ်ဘူးတဲ့ မုန်းစရာပုဂ္ဂိုလ်မြင်မုန်းတယ်လို့သိဆိုးတယ်လို့ဆိုတာဒီလုံးဝသာဖြစ်တာဒီတကားပဲဟုတ်လားမှန်ပါဗျာအခုယောဂီပုဂ္ဂိုလ်အဲ့ဒါလည်းမဖြစ်ဘူးတဲ့ဘယ်နဲ့ဖြစ်နေတော့ဆိုတော့ဥပေက္ခသောဝိရတိဥပေက္ခသောအမြင်အမြလေးလေးရှုလိုက်ရဲ့ဝမ်းသာတယ်ပဲလည်းမလိုက်သိပြနှလုံးမသားတယ်ပဲလည်းမလိုက်ပဲနဲ့အလယ်လမြင့်သေးလေးရှုတယ်ဝိရတိနေနိုင်တယ်ဟိုဘက်ဒီဘက်မလိုက်ဖဲနဲ့အလေကနေပြီးတော့ညှပြီးတော့တီးနေတာဟုတ်တကားပဲမှန်ပါဗျာဒါတကယ်ဒီဒီဝိပဿနာညာတကယ်ရောက်မှာ ကိုယ်လည်းတွေ့ရတာဟုတ်လားမှန်ပါဗျာမနာကောင်းတဲ့ညာမဲ့အဲဒီတော့ညီညာရှုနေနေတာဘာကြောင့်လို့ဆိုလို့ရှိရင်သတော်အမှတ်ရသည်ဖြစ်၍သတော်အမှတ်ရလည်းသံဃာတော်သိသည်ဖြစ်၍အမှတ်ရပြီးတော့မှန်တိုင်းသိနေလို့ပါတဲ့မြင်တိုင်းမြင်တိုင်းမှရပြီးတော့ဖြစ်ပြီးပြဖြစ်ပြီးပြတကယ်သဘောမှန်လေးတွေတွေ့နေလို့တဲ့ကောင်ရယ်နော်မှန်ပါဗျာအဲဒီတော့တွေ့နေတော့ အနိစ္စမမြဲတဲ့တရားပဲဒုက္ခဆင်းရဲပဲအနတ္တပုဂ္ဂိုလ်သတ္တဝါမဟုတ်အတ္တကောင်မဟုတ်အသက်ရှင်နေတဲ့ကောင်မဟုတ်သူ့ဟာသူဖြစ်ပြနေတဲ့သဘောတရားများပဲဆိုတာကိုယ်ပိုင်ညာနဲ့ပြီးုံနဲ့ပြီးနေတော့တဲ့အဲအညီများရှိနိုင်တယ်ဝန္တာပြအာယုန်နဲ့ဝန္တာလည်းပဲမလိုက်ဘူးသိကျဇာလုံးမသာအာယုန်ပြပြင်မဲ့စိတ်ပြနှလုံးသားမသာပဲကိုလိုက်မသွားဘူးတကားဟုတ်လားမှန်ပါဗျာနာကောင်းပါလေအဲဒီသင်္ခါရုပ္ပခါမှာသင်ရလို့ရှိရင်သင်္ခါရုပ္ပခါညာဖြစ်ပုံကြီး ဘုန်းကြီးညာစင်တရားမှာပြည့်ပြည့်စုံစုံဟောပါတယ်ခုကတော့ဒီမျိုးဝယ်ပြည့်အောင်တော့တော်ရုံဟောရတယ်အဲဒါခုဆောင်းပုတ်ကလေးတကာပဲအသင်မြင်ရာရှင်မာကမသွားပြီပါသေးတယ်အသင်မြင်ရာဆိုတာကသက္ကုဏရူပဒိဋ္ဌဝါကိုဘာလာမြန်ထားတယ်ရှင်မာကဆိုတာကတတော်အမှားရသည်ဖြစ်၍မှန်စွာသိပါစေတဲ့သာမဇာတော့မှန်စွာသိပြီဖြစ်၍ဒါကိုဘာလာမြန်ထားတယ်ဝန္တာမဖက်စိတ်မပြေဒီဝသမနောဟောတိဝန္တာဝန္တာခြင်းလည်းမဖြစ်ဘူး ဝန္တာမဖက်ပြရတယ်နာဒုံမနောနှလုံးမသားခြင်းနဲ့မဖြစ်ဘူးစိတ်မပြဲကျုတဲ့လက်လီယူနေဥပကောဝိရတိကျုတဲ့လက်လီယူနေလက်လီကျုတဲ့နေပြီတဲ့ကောင်နော်မမအဲဒါလေးဆိုရမယ်အသင်းမြင်ရာအသင်းမြင်ရာသုမထာသုမထာမှန်သွားပြီပါစေမှန်ပါပါအသင်းမြင်ရာအသင်းမြင်ရာသုမထာသုမထာမှန်သွားပြီပါစေမှန်ပါပါဝါသမဖက် စိတ်မပြေသူ့လျက်လေးလူနေဝန္တာမဖဲစိတ်မပြေသူ့လျက်လေးလူနေအဲဒီပုဂ္ဂိုလ်ဆိုလို့ရှိရင်ဝန္တာပြေအာယုံတွေ့နေဝမ်းမသာပါနဲ့လို့တားထားလို့မဖြစ်ဘူးတကားအောင်နော်မှန်ပါဗျာသိကျဇာမုံဇာယွန်ဇာလေးတွေ့လို့ရှိရင်လည်းစိတ်မပြေဘဲမမုံဘဲမယွန်ဘဲမကြောက်ဘဲမနေနိုင်ဘူးအညီညာရှိဖို့ခက်တယ်တကားဟုတ်လား ခုယောဂီပုဂ္ဂိုလ်ကတော့မြင်တိုင်းမြင်တိုင်းအမှားရပြီးတော့ပျောက်ပျောက်သွားတဲ့သဘောပြည့်ပြည့်သွားတဲ့သဘောလေးပြီးုံမြပြီးုံမြလေးပြီးနေလို့တဲ့ဝန္တာလည်းပဲလည်းမလိုက်သိကျတဲ့ပဲလည်းမလိုက်ဖဲနဲ့ရည်ရည်ရှုပြီးနေနိုင်ပါတယ်တဲ့ကောင်ကနော်မှန်ပါဗျာအဲ့ဒါဒီလိုပြည့်ပြည့်စုံနေနေတာကဘယ်သူတော့ဆိုရဟနာမှာတဲ့ကောင်ကဟုတ်လားမှန်ပါဗျာရဟနာပုဂ္ဂိုလ်များကြတော့ စိတ်တံယတနာကံမတိတဲ့တချို့မင်္ဂလာတုတ်တွေယခုပါလိမ့်မယ်လောကရမေဤလောကရန်တရားတော်နဲ့ဗုဒ္ဓသာတွေ့တော့ယတာခြင်းညာနာပုဂ္ဂိုလ်စိတ်တံစိတ်ဒီနာကံမတိမတုံလို့ညာနာပုဂ္ဂိုလ်များအကောင်းဆုံးအာယုန်နဲ့တွေ့တဲ့အခါကအကောင်းပဲလည်းမလိုက်သိုးပဲလည်းမလိုက်သူကြားခြင်းမရှိဘူးတဲ့ကောင်ကမှန်ပါဗျာအမှန်ကောင်းတဲ့စိတ်ပဲအမှန်ခိုင်ကားတဲ့စိတ်ညာလင်းတဲ့နာက လေဘယ်လိုတိုက်တိုက်တောင်းကြီးများမရင်းရင်လည်းလိုပဲလို့ပြောတယ်ဟုတ်လားမှန်ပါဗျာဒါညာနာပုဂ္ဂိုလ်ရဲ့ဂုဏ်နဲ့တော့ညာနာပုဂ္ဂိုလ်ရဲ့ဂုဏ်ညာနာမဖြစ်တဲ့ပုထုဇဉ်ပုဂ္ဂိုလ်ကပြည့်အောင်လုပ်နိုင်မှာမလားလို့ဆိုတော့သက္ကရာကပြောထားပါတယ်တံဝိပဿကောကာတုံသေကောတိဝိပဿကောဝိပဿနာရှိသောယောဂီပုဂ္ဂိုလ်သည်တံထောခလည်းမူပက္ခာကာတုံပြင်းငါသေကောတိသွားနိုင်ပါလေဒါကဆရာကပြရတယ် ဘုန်းကြီးတို့တရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေအဲ့ဒီထက်ကတာမှန်ကန်ကြောင်းထောက်ခံနေတဲ့ကောင်ဟုတ်လားဟုတ်ပါပါဗျာဟာဒီလိုဆရာပဲဒီကဒီဉာဏ်ရောက်တဲ့ပုဂ္ဂိုလ်ကဒီတော့ကိုယ်သိချာတွေ့တာကဟုတ်လားဟုတ်ပါဗျာမြင်ရတဲ့အောင်နဲ့စာရင်ဝန်သာပြဖြစ်လုံးဝမသာဘူးသိပြပြဖြစ်လို့စိတ်မပြေဘူးငနာကိုကောင်းပါလေဒီပန်းကြီးအတွင်းတော့ကဘုန်းကြီးတို့ရမှာယောဂီပုဂ္ဂိုလ်တကကြီးတယောက်ရှိတယ်သူများတွေတော့ သူများတွေတော့ဒုက္ခမျိုးမျိုးတွေနဲ့တွေ့ကြကြုံကြကြားရတာတခါလဲသိညက်ကြတွေပါလေပြောကြဆိုကြတာဘောတကောင်ရမှန်ပါဗျာအဲဒီကကြီးကတော့ဘာမှသူမပြောဘူးဘာမှပြုံးဆိုင်သူပြားနဲ့သူနေနေတာသူ့မှာဘာမှသင်္ချမ်းမတာမရှိဘူးတကောင်ရဟုတ်လားမှန်ပါဗျာဟန်ကြတယ်ဒီကကြီးသိညက်ကြတယ်လို့သူကဒါလည်းမတုံမလို့နေနေတာဘောတကောင်ရဟုတ်လားမှန်ပါကောင်းတယ်အားကြောင့်ယဟနာအတွင်ယောဂီရှင်ရှုလင်းဖြစ်နိုင်ပေ ရဟနာများလို့ပါပဲတဲ့ယောဂီလည်းပဲတကယ်ရှုလို့ရှိရင်သင်္ခါရုပ္ပကညာရောက်တော့ဒီတိုင်းဖြစ်ပါတယ်တဲ့ဒါကပဲဟုတ်လားဟုတ်ပါဘူးအဲဆိုရမယ်ရဟနာသွင်းယောဂီရှင်ရှုလည်းဖြစ်နိုင်ပဲရဟနာသွင်းယောဂီရှင်ရှုလည်းဖြစ်နိုင်ပဲသိမြင်ရမှာဒီတိုင်းသို့သူအတန်ကြားရတယ်လေဒီတိုင်းပေါ်တကားဝင်ဟုတ်ပါဘူးဗျာအဲပြည့်စုံအတန်ကြားရရှင်မကမန်းစားပြီးပါစေ ဝါသမပဲသိနေပြရှုလေးလေးဒီနေ့ဉာဏ်သာအတွင်ယောဂီချင်းရှုတင်ဖြစ်နိုင်တယ်ဒီတိုင်းသွားရတာနော်မှန်ပါဗျာအနတ်နာယာသုမာကမန္တာသိပါစေဝါသမပဲသိနေပြရှုလေးလေးဒီနေ့ဉာဏ်သာအတွင်ယောဂီချင်းရှုတင်ဖြစ်နိုင်တယ်အရာသာတရားသုမာကမန္တာသိပါစေဝါသမပဲသိနေပြရှုလေးလေးဒီနေ့ဉာဏ်သာအတွင်ယောဂီချင်းရှုတင်ဖြစ်နိုင်တယ်အတွေ့အထိရာသုမာကမန္တာသိပါစေ ဝါသံပဲစိတ်နဲ့ပြည့်စုတဲ့လေးဒီနေဒါနာပင်ယောဂီချင်းရှုနေခြင်းနိုင်လေအတွေ့အထိရဟောတာဒီညလေးလည်းအတူတူပါပဲအတန်ကြားရတယ်ကောင်းတဲ့အတန်ကြားရတယ်ဝန်တာတယ်တော့ကိုယ်ချင်းမွန်းတဲ့အလေးများကြားရတယ်ဝန်မတာပဲဘူးလားဝန်တာပါဗျာဝန်တာတယ်ကောင်းတဲ့သတင်းတွေကြားရင်ဝန်တာတယ်အဲကိုယ်ကဲရဲဆဲရဲဒီတန်ကြားရင်သိမဆိုးရဘူးလားသိဆိုးပါဗျာဟောဒီယောဂီပုဂ္ဂိုလ်ကအဲ့ဒီလိုမဖြစ်ဘူးတဲ့ဒီလိုရှုနေနိုင်ပါလေတဲ့တကားပဲဟုတ်လားမှန်ပါဗျာ အနနာတဲ့ခါလည်းပဲအနမှုတာလေးနာလို့ရှိရင်သဘောကျတယ်အဲပြီးတဲ့နာပုတ်တဲ့နာနေနာရင်နှာခေါင်းရှုံပြီတကောင်ဟုတ်လားဟုတ်ပါဘူးဉာဏပုဂ္ဂိုလ်အဲ့ဒီလိုမဟုတ်ဘူးတဲ့ညီညာရှိနိုင်တယ်အဲယောဂီပုဂ္ဂိုလ်လည်းဒီတိုင်းပဲညီညာရှိနိုင်တယ်အရသာသိရတဲ့အစာကောင်းလေးစားတော့ကျူးကျူးကျူးနဲ့မဟုတ်လားတကောင်ဟုတ်ပါဘူးအဲအစာအရကမကောင်းဘူးဆိုရင်ရှုံမဲ့อืมဘာကကြမ်းတာမင်းကကြမ်းတာอืมဟင်းကလည်းမကောင်းဘူးစသည်ဖြင့် ကလေးတွေမှသာပြီးညီးတတ်တယ်တကားဟုတ်လားလူကြီးတွေကတော့သိခံတော့နည်းနည်းတော်သေးတယ်ဆိုတော့အဲညာနာပုဂ္ဂိုလ်ဆိုလို့ရှိရင်ရတာကောင်းတဲ့ကိစ္စမရှိမကောင်းတဲ့ကိစ္စမရှိဘူးတကားဟုတ်လားဟုတ်ပါဗျာဆွဲလာနေမရှိပဲကိုတကားဟုတ်လားဟုတ်ပါဗျာအာဒီဟင်းလေးမျိုးတော့စားရမှာဒီလိုတော့စားရမှာဆိုပြီးတော့အဆွဲလာမရှိဘူးတကားဟုတ်ပါဗျာအဲကိုယ်လေးကတော့ကြိုက်တယ်စားရအောင်မှဒါ อืมညာနာတို့ဟိုခက်တယ်တကောင်လေဟုတ်လားမှန်ပါဘုန်းကြီးကတော့မဆုံးနိုင်ဘူးဒီလိုဆိုလို့ရှိရင်အဲသေးတဲ့ကလေးကတော့ကြိုက်တယ်စွဲတယ်လို့ဒါလေးကမမဆုံးမဆုံးနိုင်ဘူးဆိုရင်ဘုန်းကြီးအနေကတော့ဒါညာနာတော့မဆုံးနိုင်ဘူးညာတော့ဆိုချင်းဆိုမှာဘုန်းကြီးကတော့ဒီတိုင်းမဆုံးနိုင်ဘယ်နဲ့ပြီးတော့ဒီလောက်သေးသေးတင်နေလေးတွေဘယ်နဲ့မဆုံးနိုင်ရမလဲတခါပဲဟုတ်လားမှန်ပါဗျာအဲရတာပြီးရကျူမကမှန်းသွားပြီပါလေရတာအကောင်းဆုံးနဲ့လိုက်ကြည့်တော့လေဘာမှမဖြစ်ဘူးတဲ့ညီညာရှိနိုင်တယ်တွေ့ရှိရဒါအရေးကြီးတယ်ဘုရားကောင် အတွေ့အထိတွေကကောင်းတဲ့အတွေ့အထိနဲ့တွေ့လို့ရှိရင်လည်းပဲသာယာမှုကမဖြစ်ပါနဲ့ဆိုခက်တာကိုတကောင်ဟုတ်လားဟုတ်ပါဗျာကောင်းတာလေသိုးတာကအဲ့ဒါကသားကြတဲ့တကောင်ဟုတ်လားဟုတ်ပါဗျာအဲကိုယ်ထဲမှာစူးစူးတယ်ဆိုပါတော့တကောင်ဗျာနိုင်ရာနိုင်တယ်မကြီးတယ်ဘူးလားကြီးပါဗျာอืมအဲဓာရတွေပါလေရလာလို့ရှိရင်ဒီတိုင်းပဲကကောင်ဗျာကြီးတယ်အော်လိုက်အင်လိုက်တာဒီမှာပြောနေတာဟုတ်လားဟုတ်ပါဗျာနေမကောင်းတယ်မကောင်းဘူးရှိတဲ့ခါကလာကိုယ်ထဲမှာပူးလောင်နေလို့ရှိရင်လည်းအော်အင်းကြီးညူပြီးမနေပဲဘူးလား သိစေပါဗျာအဲအဲ့ဒါသတိပုဂ္ဂိုလ်ကြီးကသိမခံနိုင်တာတကားမလားဟုတ်လားဟုတ်ပါဗျာအေးဉာဏပုဂ္ဂိုလ်ဆိုလို့ရှိရင်အဲ့ဒါတွေမရှိဘူးတဲ့အတွေ့အထိဘယ်လိုပဲကောင်းကောင်းဘယ်လိုပဲဆိုဆိုတဲ့အဲဝါမျက်ဝါတာလည်းပဲလည်းမလိုက်ဘူးစိတ်ကြည်လည်းပဲလုံးတာလည်းပဲလည်းမလိုက်ဘူးညဉ်ညူလည်းပဲလည်းမလိုက်ဘူးတကားမလားဟုတ်လားသိခံနိုင်တယ်အညီများရှိနိုင်တယ်ယောဂီပုဂ္ဂိုလ်လည်းလည်းရှိနိုင်တဲ့တကားပဲဟုတ်ပါဗျာဘုန်းကြီးတို့ယောဂီပုဂ္ဂိုလ်တွေသိအောင်ရတဲ့ကောင်းတဲ့ပြုအဲဒီအနာကျင်နေပါတယ် မငင်းမညူပဲနဲ့နေနေတာကိုတကောင်ညာဟုတ်လားဟုတ်ပါဗျာအဲဆေးရုံများရောက်သွားတော့ဒီလိုခွဲစိတ်ကူရတာတွေမငင်းမညူပဲနဲ့နေတာမြင်ရတော့ဆေးရုံကပုဂ္ဂိုလ်တွေကအာဩယူရတာတကောင်ပဲဟုတ်လားဟုတ်ပါဗျာအနာဟံကြတယ်အတွေ့အကြုံရာရှုမှာကမသွားပြီပါစေဝါသာမဖယ်စိတ်မပြည့်ရှုလျက်လေ့ကျင့်နေအဲအမှတ်နိုင်တဲ့ပုဂ္ဂိုလ်ကအဲ့ဒီလိုဖြစ်တယ်မနိုင်တဲ့ပုဂ္ဂိုလ်တော့လည်းမဖြစ်သေးဘူးပေါ်တကောင်နော်ဟုတ်ပါဗျာသဘောတရားရှုမှာကမသွားပြီပါစေဝါသာမဖယ်စိတ်မပြည့်ရှုလျက်လေ့ကျင့်နေ ဉာဏ်သာပင်ယောဂီချင်းရှုတယ်ဖြစ်နိုင်လေတဲ့။ဒါရင်တစ်ခေါက်စီတော့ဆိုသွားကြအောင်ဆို။တန်ကြာယာသုမကသံသွားပြီပါစေ။ဝန္တာမဖက်သိမ့်မပြေရှုလေရည်ယူနေ။ဉာဏ်သာပင်ယောဂီချင်း ရှိရာသုမထာသံဃာတိပါစေသဘောတိရာသုမထာသံဃာတိပါစေဝန္တာမဖက်စိတ်မပြေကျุလျက်လက်ယူနေညာနာတွင်ယောဂီရှင်ကျุလျက်ဖြစ်နိုင်ပေအဲဒါသလိမုပ္ပတာခေါ်တဲ့ အဲဒီငါ၆ပါးတဲ့တဲ့ပြည့်စုံတယ်တဲ့ဒါယဟနာဖြစ်တဲ့အခါမှာခါခါသိပြည့်စုံတယ်တကားနော်မှန်ပါဗျာအဲပုထုဇဉ်ပုဂ္ဂိုလ်တွေဟောတာဘာနဲ့ဗရာကံနဲ့နာဂံတို့ကတော့ဝိပဿနာရှုလို့သင်္ခါရုပ္ပခဏ်ညာကောင်းကောင်းဖြစ်နေတဲ့အခါပြည့်စုံတယ်အဲအဲ့ဒီသာလင်ဥပ္ပခါဘယ်လောက်ကောင်းတယ်လဲဆိုတာကိုယ်တိုင်တွေ့သိရအောင်လို့လူတိုင်းလူတိုင်းရှုပြီးကြည့်တင်တယ်တကားဟုတ်လားမှန်ပါဗျာကြည့်ပါလောကမှာ စားအောင်တော့ကောင်းလေးတွေတည်းကြီးကြတာကိုကောင်ရဟုတ်လားမှန်ပါဗျာသူများကောင်းကောင်းစားရင်ကိုယ်လည်းစားခြင်းနဲ့သူများဝကောင်းဝရင်ကိုယ်လည်းဝခြင်းနဲ့ဒီလိုမဟုတ်လားမှန်ပါဗျာအဲတရားလည်းပဲတရားကောင်းလေးကိုယ်လည်းပဲကြီးကြည့်တယ်မကောင်းမယ်ဘူးလားကောင်ဟုတ်ပါဗျာသူများအိမ်ကောင်းဆောက်နေလို့ရှိရင်ကိုယ်လည်းအိမ်ကောင်းဆောက်နေခြင်းနဲ့ဟုတ်လားမှန်ပါဗျာအိမ်ကောင်းဆောက်တာကတော့ဈေးစကတွေညနာကုန်တယ်ကောင်ရမလွယ်ဘူးမလွယ်ဘူးတော့တောင်းနဲ့မရဘူးဟောအခုအရိယာဝါဒနေသိကောင်းတာဟုတ်လားမှန်ပါဗျာ အာယုံကောင်းနေတွေ့လို့လည်းဝမ်းသာတဲ့ပဲမလိုက်ဘူးအာယုံဆိုးနေတွေ့လို့လည်းပဲစိတ်ကြီးတဲ့စိတ်ပြည့်တဲ့ပဲမလိုက်ဘဲနဲ့အညီမျှစိတ်ကလေးချမ်းသာလာထားနိုင်တာတကောနော်မှန်ပါဗျာအရိယဝါဒနေသိကောင်းတဲ့အဲဒီအရိယဝါဒနေကတော့ငွေရောကတော့ကုံပါဘူးတကောညာဟုတ်လားကုံပါဗျာဘုံဘူးသရာတရားတနည်းပြောတဲ့သရာတဲ့ခန္ဓာနဲ့ဝိရိယနဲ့ဒါပြည့်စုံလို့ရှိရင်အားထုတ်လိုက်ရင်ပြည့်စုံတာပဲတကောညာဟုတ်လားမှန်ပါဗျာဒီသာလဝိသေသအရိယဝါဒ နေအိမ်ကိုဝယ်လို့ရှိရင်ရပါမလားတကောင်ဝယ်လို့မရပါဗျာဗျာအထုံးမှရတာတကောင်ဟုတ်လားတသိန်းပေးလို့လည်းမရဘူးဟုတ်လားတသိန်းပေးလို့လည်းမရဘူးအထုံးမှရတယ်အထုံးရင်တော့ရတယ်သိကောင်းပါပဲဟုတ်လားမှန်ပါဗျာအဲငါရင်ပဲလေပြီးပြီဂုံ6တွေပြီးပြီစုံနေဆောင်တော်ပါပြီးပြီလေးရမိကပြီးပြီအဲပယ်ရှင်းရသစ္စာပြီးတာများသစ္စာပြီးတာသစ္စာတွေပယ်ရမယ် အဲ့ဒါကတော့သူ့ပဲမနေရပါဘူးတကောင်နော်မှန်ပါဘူးဟောဒီသင်္ခါရုပ္ပခါကသူပြောတဲ့သံဃာပ္ပခါနဲ့ပြည့်စုံနေတဲ့ဝိပဿနာဉာဏ်ကပြည့်တာတဲ့ခါကျတော့မှတ်ပြီးလေကောင်းနေရတာကိုပြည့်လာတယ်လို့တခါလေနည်းနည်းဉာဏ်နဲ့မှတ်ပြီးလေတိုးတက်လာတယ်တကောင်လေမှန်ပါဘူးအဲအနေစာလက္ခဏာနဲ့ဖြစ်စေဒုက္ခလက္ခဏာနဲ့ဖြစ်စေအနတ္တလက္ခဏာနဲ့ဖြစ်စေပြင်းပြင်းပြင်းပြင်းနဲ့ယုံနာသင်္ခါရချုပ်ရင်းနဲ့နိဗ္ဗာန်တွေ့သွားတာကိုတကောင်ရမှန်ပါဘူးနိဗ္ဗာန်မျက်မှောက်ပြုဆိုတာအဲ့ဒီလိုပြုတာဒါကြောင့်မို့ ယံမေကောဣတိကံ၄ပါးတိသောဖြစ်သည်နိဗ္ဗာန်တသတိကရိယာနိဗ္ဗာန်မြတ်မောပြာလုံး၌ဧကယနောမေကောတခုတိသောလားကြောင်းတိသောဖြစ်ပါပေသည်ပေါ်တိုင်းပေါ်တိုင်းနေရှုမှတ်နေတာနောက်ဆုံးသင်္ခါရုပ္ပထာညာရောက်အခုပြောတဲ့သင်္ခါ၆ပါးနဲ့ပြည့်စုံသင်္ခါရုပ္ပထာညာကရင့်တန်တဲ့အခါကာလကြတော့နုလောမညာဆိုတာ ဥဒ္ဒနာဂามိနိနိလောမညာဆိုတာပြည့်လာတယ်လို့ထားတယ်အနာနည်းနည်းနဲ့တော့တော့လည်းပြည့်လာတယ်တခါပါဟုတ်လားမှန်ပါဗျာအဲဒီတော့ပြည့်ရကယုံနာသင်္ခါရမြင်ရတခါလဲဝင်သွားတာခေါင်းကအနတ္တမြင်နိဗ္ဗာန်တွင်ပြည့်ဝင်ဆက်ရောက်ပြီးဆိုတာနိဗ္ဗာန်ကိုတခါလဲကိုပြည့်ရောက်သွားတာတခါဟုတ်လားမှန်ပါဗျာပြည့်ရောက်သွားတာအဲဆိုစမ်းပါဦးနတ္တမြင်နိဗ္ဗာန်တွင်ပြည့်ဝင်ဆက်ရောက်သည်အဲအနိစ္စဒုက္ခနာတ္တတွေပဲမနေနေမြင်လို့ ရုပ္ပခါညာအပြည့်စုံတဲ့ခါကျတော့နိဗ္ဗာန်ဆိုတဲ့ယုံနာနဲ့ခါလာငြင်းတဲ့သဘောတဲ့သူ့လိုလိုရောက်သွားတာတကားအောင်ရဟုတ်လားအဲဒီတော့ရောက်သွားရင်အောက်ထစ်ဆုံးသောတာပတိမဲ့ဖို့ဆိုတော့သောတာပန်ဖြစ်တာကိုတကားအောင်နော်မှန်ပါဗျာအဲဒီသောတာပန်ဖြစ်လို့ရှိရင်လည်းအပယ်လေးပါးမကြတော့ဘူးတဲ့အောက်ထစ်ဆုံးဒါကြောင့်နိဗ္ဗာန်မြင်ကအပယ်မှလုံးဝလွန်မြောက်ပြီးတဲ့နိဗ္ဗာန်မြင်လို့ရှိရင်တော့ အပယ်ကိုလုံးလုံးမကြနိုင်ဘူးတဲ့ကောင်ရဲ့နော်မှန်ပါဗျာအဲဆိုရမယ်နိဗ္ဗာန်မြင်ကနိဗ္ဗာန်မြင်ကအပယ်မပယ်မမုတ်ချလွတ်မြောက်သည်ဘုရားတောင်းပါဘူးအဲဒါတော့တော့ညစွာပြားဤသာသနာပြုတင်တဲ့ခါကလာဒါတော့တော့အထုပ်စရာကောင်းတဲ့ကောင်နော်မှန်ပါဗျာပယ်မလွတ်မြောက်တယ်အဲဒီသောတာပတိမဲ့ရောက်နေတဲ့ကြိုင်နဲ့တည်းခေါင်းကသီလသစ္စာတွေပယ်ပြီးသားဖြစ်သွားတယ်သီလသစ္စာဆိုတာရှားမဟုတ်ဘူး အဲတတ္တဝါအမြဲတမ်းဒီရှိနေတယ်ဘယ်တော့မှမသိမပြည့်ဘူးသိနေမယ်လို့လည်းရုပ်ကလာရုပ်ခန္ဓာအကျဉ်းကြီးကလာသိပြသွားတယ်အတိအဲအတ္တကောင်အသက်ကောင်တွေကတော့ဟိုဘဝဒီဘဝပြောင်းပြီးတော့ပြီးနေတယ်ဒီလိုယူတဲ့အယူဝါဒသတ္တရာဒိဋ္ဌိခေါ်တဲ့ကောင်ပဲမှန်ပါဗျာအဲဒီဒိဋ္ဌိလည်းကျင်းသွားတယ်ပေပြီးရင်ဘာမှမရှိတော့ပျောက်သွားတာပဲလို့ယူတာဥစ္စရာဒိဋ္ဌိခေါ်တယ်အဲဒီယူလဲပျောက်တယ်တကားပဲဟုတ်လားမှန်ပါဗျာအဲအတ္တကောင်လေးဟာ ပိုင်းခြားရှိတယ်လူကိုလူဆိုလို့ရှိရင်လူကိုပိုင်းခြားလားခွေးဆိုရင်ခွေးကိုပိုင်းခြားလားပုဂ္ဂိုလ်လေးဆိုပုဂ္ဂိုလ်လေးနဲ့ပိုင်းခြားလားဒီလိုပိုင်းခြားရှိတယ်လို့ယူတဲ့ယူဝါဒဒါလည်းအတ္တဒိဋ္ဌိပဲအဲဘတ်တော်ကဆိုတာကောင်းငင်ကအနန္တအတိုင်းမဲ့ပြီးဇမာကြီးဘုရားသခင်ကြီးရဲ့အတ္တအစိတ်ပိုင်းလေးပဲဒီတော့အပိုင်းခြားမရှိဘူးအဲနေရာတိုင်းနေရာတိုင်းပြန့်နှံ့ပြီးပြီးနေတယ်လို့ဒီလိုယူရလဲရှိတယ်တကားပါ မှန်ပါဗျာဒါကလည်းအတ္တဒိဋ္ဌိပဲအဲ့ဒီဒိဋ္ဌိတွေလည်းရှင်းတယ်နောက်အသက်နဲ့အတ္တကောင်ဟာအဲအသက်နဲ့ကိုယ်ဟာအတူတူပဲလို့ယူတာလည်းရှိတယ်တကောင်ပဲကိုယ်ဒီပင်နဲ့အသက်အသက်ဒီပင်နဲ့ကိုယ်အသက်ရှင်နေတဲ့အကောင်နဲ့ကိုယ်နဲ့အတူတူပဲလို့ယူတာရှိတယ်အသက်ရှင်နေတဲ့အကောင်ကတစ်ခြားကိုယ်ကတစ်ခြားဒီလိုယူတာလည်းရှိတယ်အဲဒီတော့မိစ္ဆာယူရေအကုန်လုံးกินပါတယ်ဒီကောင်ဟုတ်လားမှန်ပါဗျာกินရမှာပေါ့သူတိုင်းသူတိုင်းအဖြစ်ပြတဲ့ယုံနာကြီးတွေတွေ့နေတော့กินရောပေါ့ဒီကောင်ဟုတ်လားမှန်ပါဗျာအဲအဲဒီတော့ လေးရမေဃပယ်ခြင်းညာသစ္စာသီတာညာသီတာသစ္စာတွေလည်းပယ်ပြီးသားဖြစ်သွားပြီပြီးသွားပြီပေါ့ကောင်နော်ပြီးသွားပါဘူးဘာကြံလို့ဆိုတော့ငါးခုကြံတော့ငါးခုကလည်းတူတူပါပဲလိုလိုပါပြီးတော့မှာပါနောက်ဇာမိကင်းစဉ်ဇာကြည်လင်းထွက်ဝင်ခြင်းစေတာဇာမိမှုကင်းစေရမယ်တဲ့ဇာမိမှုဆိုတာ၃မျိုးရှိတဲ့ကောင် အာမေသနာကာမဘောရှာမိခြင်းကတမျိုးဘဝေသနာဘောအရှာမိခြင်းကတမျိုးဗိမသုသနာရတော့ခြင်းရှာမိခြင်းကတမျိုးရတော့ခြင်းရှာမိခြင်းဆိုတာတရားတို့မရသေးတဲ့ပုဂ္ဂိုလ်ကဟိုတရားကဟုံလုံးလို့ဇီယာဟုံလုံးလို့လည်းရှားနေတာကိုတကားအောင်ဟုတ်လားဟုတ်ပါဗျာအဲသဗ္ဗရာဒိဋ္ဌိဖြစ်လိုက်ဥစ္စရာဒိဋ္ဌိဖြစ်လိုက်နဲ့မိစ္ဆာယူတွေနောက်လိုက်ပြီသွားနေရအဲ့ဒါသောတာပတ္တိမဲ့ဖို့လည်းရောက်ရောအဲဒီ ဟိုထိုးထိုးယူဝါဒတွေနောက်မလိုက်ရတော့ဘူးတကားဟုတ်လားလိုက်ရတော့ပါဗျာသူကလမ်းမှပြီးသွားပြီကိုကိုသွားကျင်တဲ့ခီးတစ်ခေါက်လောက်သွားပြီးတော့သတ္တဝါဝမဖြစ်ဘူးကိုတကားပဲမဖြစ်တော့ပါဗျာအဲအဲ့ဒီလိုပဲဒီကနိဗ္ဗာန်တွေ့သွားပြီသောတာပတိမညာရောက်သွားပြီဆိုလို့ရှိရင်ဟိုကျင်းကဟိုနုံတို့ဟိုတရားဟိုနုံတို့ဟိုဆရာဟိုနုံတို့အဲ့ဒီမလိုက်ရတော့ဘူးတဲ့လမ်းမှပြီးသွားတော့အဲဗြဟ္မစရိယဧတနာမြတ်သောကျင့်ရှာမိမှုဟာကျင်းသွားပြီ ဟုတ်လားမှန်ပါဗျာကာမေဒနာကာမဂုဏ်ရှာမိမှုကတော့အနာဂါမိနဲ့ရောက်တဲ့အခါကာမဂုဏ်အာယုန်နဲ့တာယာမှုမရှိတော့ဘူးတဲ့တကားပဲဟုတ်လားမှန်ပါဗျာအဲမြင်ရတဲ့အခြင်းနဲ့စပြီးတော့လည်းမသားရဘူးအနတ်နဲ့စအသာနဲ့စပြီးတော့လည်းမသားရဘူးအနတ်နဲ့စပြီးတော့လည်းမသားရဘူးအရသာနဲ့စပြီးတော့လည်းမသားရဘူးပါပဲဟုတ်လားမှန်ပါဗျာအဲသမင်းတို့ဟင်းတို့မုံတို့ဘာဖြစ်ဖြစ်ပေါ့သဝေသဝေတွေအကုန်လုံးနဲ့စိုက်ဘာမှမသားရဘူး လွယ်မကင်းလာတော့အာဟာရဖြစ်အောင်လားသုံးဆောင်နေရတာယာမှုမရှိဘူးတကားပဲဟုတ်လားဟုတ်ပါဗျာအဲတော့ကာမဂုဏ်အာယုန်နဲ့စပ်ပြီးကြာမိမှုတာယာမှုတွေကျင်းတယ်တဲ့ဒါကအနာဂါမိမဲ့ရောက်မှကျင်းတယ်အဲဒီရောက်မှထုတ်ရမှာဓမ္မဘဝေတနာဘဝကြာမိမှုတဲ့ကိုယ်ဘဝလေးနဲ့ကိုခင်မင်တွေ့ရနေမှုကတော့အရဟတမေရောက်မှကျင်းတယ်အဲ့ဒီမြောက်သေးလို့ရှိရင်ကိုယ်ဘဝလေးနဲ့ကွာသာယာနေတော့ဘဝတွေသက္ကသက္ကဖြစ်နေသေးတာပဲတကောင်ဟုတ်လားမှန်ပါဗျာ

ရာသမဲရောက်အာထုံမှာအကုန်လုံးရှာမိမှုကင်းတယ်နော်အဲဒါလည်းပြီးပါပြီဟုတ်လားမှန်ပါရှာမိကင်းတယ်ကြံကြည့်နေနဲ့ကြံတာကကြံစီမှုစိတ်ကူးတွေလည်းရှင်းနေရမယ်တဲ့အဲဒါဘာတွေတော့ဆိုလို့ရှိရင်ကာမသင်္ကပ္ပကာမဂုဏ်ကာမဂုဏ်ကြံစီခြင်းဒါလည်းကင်းရမယ်ဇာဘာရသင်္ကပ္ပလည်းစိတ်တဲ့စိတ်ဆိုးပြီးတော့ကြံစီခြင်းကင်းရမယ်ဝိညာသင်္ကပ္ပညှင်းဆဲလို့ပြီးကြံစီခြင်းကင်းရမယ်အတူတူအချင်းတော့ အဲလောဘနဲ့ကြံစည်မှုဒေါသနဲ့ကြံစည်မှုဒါပါပဲတကားပဲနော်ဟုတ်ပါဗျာလောဘဒေါသကြံစည်မှုတွေအခုတရားထုတ်စဉ်ခါကာလပုထုဇဉ်တွေကစပြီးတော့ပေါ်တိုင်းပေါ်တိုင်းမှတ်ပြီးတော့ပြရပါတယ်ဒါပေမဲ့လုံးဝမကင်းဘူးအဲသောတာပတ္တိမညာရောက်တော့လည်းကင်းလာတော့မဟုတ်သေးဘူးဒါပေမဲ့လို့သူကသူတော်ဘာအသက်ကိုတတ်နိုင်လောက်အောင်သူတော်ဘာဥစ္စာကိုးနိုင်လောက်အောင်အဲဒီလိုလုံလုံကဲကဲအကျံစီတွေကတော့ကျင်းသွားပြီဒါပဲဟုတ်လားမှန်ပါကျင်းရတယ်မကျင်းလို့ရှိရင်ဘယ်နေရာကျတော့ တရားဓုတွေရတယ်ဆိုသေးရဲ့ဟုတ်လားမတော်တာတွေလည်းကြောက်ကြနေသေးရဲ့ဆိုရင်ဘယ်နေရာကြလို့ဆိုတာလဲဟုတ်လားမှန်ပါဘူးသူတော်ဘာကိုသတ်ဖို့ရလဲကြံစီနိုင်တယ်တာလည်းတတ်နိုင်တယ်သူတော်ဘာဥစ္စာခိုးဝယ်ကြတယ်ခိုးလည်းခိုးနိုင်တယ်အဲကာမဂုဏ်နဲ့စပြီးမတော်မတရားလည်းပြုနိုင်တယ်သူတော်ဘာကျိုးမဲ့အဖြစ်အောင်လိမ့်လဲနေနေနေတယ်ဆိုရင်ဒီတရားဓုဘာအသုံးကြမလဲတကားဟုတ်လားမှန်ပါဘူးဘာမှအသုံးကြဘူးသူကတရားဓုရတယ်ဆိုတာနဲ့ဆရာကပြောတာနဲ့တရားဓုတွေရနေကြတာကိုသူက ဆရာပြောတာနဲ့တရားသူတွေရတယ်ဒါပေမဲ့သူတို့တဏ္ဍာကိလေသာကလည်းဘာမှလည်းမกินဘူးဆိုရင်အဲ့ဒီရတဲ့တရားသူကတန်ဖိုးမရှိတဲ့တရားသူတကောင်ဟုတ်လားမှန်ပါဗျာအေးရွှေသူကိုရွှေစိတ်ထင်ပြီးလက်ခံလာတာနဲ့တူတယ်တကောင်နော်မှန်ပါဗျာအခုတရားအစ်မှန်ကတော့သောတာပတိမဉ္ဇဉ်ရောက်ကြတဲ့ကအပယ်ကျလောက်တဲ့ဒုစရိုက်မှုတွေကျင်းတယ်တဲ့ကောင်နော်မှန်ပါဗျာအဲဒါကြောင့်อืมလောဘဒေါသလုံးဝမกินသေးတော့လည်းပဲဒုစရိုက် မှုတွေကျူးလွန်နိုင်အောင်ကြမ်းတမ်းတဲ့လောဘဒေါသတွေတော့ကျင်းတယ်အဲ့ဒါကျင်းသလားမကျင်းသလားဆိုတာကိုကကိုပဲစဉ်းစားပြီးတော့သုံးရဖို့ဘောတကောင်ရဟုတ်လားဟုတ်ပါဘူးခင်ဗျာအဲ့ဒါဘယ်ကြမှာကောင်းကောင်းကျင်းတော့ဆိုတော့လုံးဝကျင်းတာကတော့လောဘတို့ဒေါသတို့ဆိုတာဒေါသကတော့ကိုအနာဂါမိမဲ့ရောက်ရင်ကျင်းတယ်လောဘကတော့အထက်မဲ့ရောက်မှပဲကျင်းတယ်တကောင်နော်ဟုတ်ပါဘူးခင်ဗျာအဲ့ဒီရောက်မှအထုပ်ဖို့ပါပဲ ကာမိကင်စဉ်ကြံစီလဲထွက်ဝင်နေနေတာထွက်တဲ့ဝင်နေနေတဲ့တရားစတယ်ပြောခဲ့ပြီသရုပ်စာအဲဒါရရင်လည်းကောင်းတာပဲမရလည်းပဲဝိပဿနာရှုလို့သင်တိုင်းဝိပဿနာဉာဏ်နဲ့သင်တိုင်းတဲ့အရိယာမဉာဏ်နဲ့သင်တိုင်းတဲ့ယဟနာဖြစ်သွားရင်ကိလေသာကင်းရင်လည်းဒါကတော့ကိစ္စပြီးပါတယ်တကားနော်မှန်ပါဗျာသရုပ်စာရလို့ရှိရင်ပိုကောင်းတာပဲမရလည်းပဲငြင်းရတော့ငြင်းကြပါပဲအဲဒါလည်းပြီးပါပြီကာမိကင်စဉ်ကြံစီလဲထွက်ဝင်နေသေးတာ စိတ်ကောင်းစွာလို့ပညာလို့တဲ့သူ့မုဒ္ဒစိတ်ဓာတ်စိတ်ကောင်းစွာလို့ရမယ်ခဏအင်္ဂါရုပ္ပခာညာကနေပြီးစဉ်းနိုင်တဲ့တော့သောတာပတိမေဖို့ရောက်အဲရာဂစိတ်ဓာတ်ဝိမုဒ္ဒဇာကမှလွတ်တယ်ဒေါရမှလွတ်တယ်မောဟမှလွတ်တယ်တဲ့စိတ်ဒါရဟနာဖြစ်မှပဲကောင်းကောင်းလုပ်ပါတယ်ဒါပေမဲ့လို့သောတာပတိမေမှာလည်းခဏကပြောတဲ့အတိုင်းဒုစရိုက်တွေကျွလို့နိုင်အောင်လောဘစိတ်မဖြစ်ဘူးတကားပဲဟုတ်လားအကျဉ်းအကျဉ်းကြီးမဖြစ်တော့ဘူး သူတော်ဘာသက်တွေတတ်နိုင်အောင်သူတော်ဘာဥစ္စာတွေခိုးယူနိုင်အောင်လူရနိုင်အောင်မတော်မတရားပြုနိုင်အောင်သူတော်ဘာအကျိုးမဲ့ဖြစ်ဖို့လိမ်နေလောက်အောင်အဲဒါတော့ကျမ်းသားနဲ့လောဘအကြံစီတွေလောဘစိတ်တွေဒေါသအကြံစီတွေဒေါသစိတ်တွေမောဟအကြံစီတွေမောဟစိတ်တွေမဖြစ်တော့ဘူးတဲ့ဒါဒါကဒေါသမောဟမှာစိတ်ကလေးလွတ်တာတဲ့တကားရနော်မှန်ပါဗျာနာဂာမိမဲ့ရောက်တဲ့ခါကျတော့ဒေါသမှစိတ်လွတ်သွားတယ်ဒေါသစိတ်မဖြစ်တော့ဘူးတဲ့ အရာတမဲ့ရောက်တဲ့ခါကျတော့လောဘတို့မောဟတို့အဲဒီကစိတ်တွေအကုန်လုံးလွတ်တယ်ကိလေသာတွေအကုန်လုံးကျင်းတယ်အဲဒီတော့လွတ်ကျင်းသွားလို့ရှိရင်လွတ်ကျင်းသွားပြီဆိုတာကိုယ့်အကိုသိတာဗောတကောင်ညာဟုတ်ပါဗျာအဲဒါကိုပြစ္ဆောကနာညာခေါ်ပါတယ်အနာရောဂါသိကုသိကုလို့ပျောက်သွားတဲ့အခါပျောက်မှမသိပြီဘူးလားသိပါဗျာကောင်းကိုင်နေတယ် ကောင်းကင်ကြောက်တဲ့စိတ်တွေတောက်လိုက်တော့ကောင်းကင်ကြောက်သွားရင်ကိုယ့်အကိုသိတာပေါ်ရတာပဲသိပါဗျာဒါကပုဂ္ဂိုလ်မသိတော့ကိုယ့်အကိုတော့သိနေတာပဲဟုတ်လားဘိုက်တဲ့ကလေနာတွေအောက်နေတယ်လေနာတွေအောက်ကြောက်တဲ့စိတ်တွေတောက်လိုက်လေနာတွေအောက်ကြောက်သွားတဲ့အခါကိုယ့်အကိုမသိပြီဘူးလားသိပါဗျာအဲ့လိုပဲအခုဇာကရောဂမောဟဣရိတာတွေမှလွတ်မြောက်သွားရင်စိတ်ကလေးလွတ်မြောက်သွားရင်လွတ်မြောက်သွားပြီဆိုတာကိုယ့်အကိုပဲ စဉ်းစားဆင်ခြင်ပြီးတော့ပြီးပါတယ်အဲဒီတော့စဉ်းစားဆင်ခြင်ပြီးတာပြစ္ဆေဝကနာညာခေါ်တဲ့ကောင်ရနော်ဟုတ်ပါဗျာအဲဒါသောတာပတိမဲ့ရောက်ပြီးတဲ့အခါဆင်ခြင်လာလည်းရှိတယ်သရာမီမဲ့ကိုရောက်ပြီးတဲ့အခါဆင်ခြင်လာရှိတယ်နာမီမဲ့ကိုရောက်ပြီးတဲ့အခါဆင်ခြင်လာရှိတယ်အရာဓမဲ့ကိုရောက်ပြီးတဲ့အခါဆင်ခြင်လာရှိတယ်အဲဒီတော့ပြစ္ဆေဝကနာညာတွေအကုန်လုံးဆိုရင်16မျိုးရှိပါတယ်ကောင်ရဟုတ်ပါဗျာအဲဒါကိုရောက်တဲ့နေရာမှာထိုက်ပြရလို့ဆိုတော့ဆင်ခြင်ပြီးတော့သွားပါတယ်အဲဒီတော့ဆင်ញင်သွားတာကို စိတ်ကောင်းစွာလို့ပညာတော်တဲ့စိတ်ဟာလည်းဇာကရောဒမောဟအကျုပ်ကျဲမှလွတ်မြောက်ရမယ်အဲဒီလိုလွတ်မြောက်သွားလို့ရှိရင်လွတ်မြောက်ပြီဆိုတာကိုယ်ပိုင်ဉာဏ်နဲ့အပြီးတည်းသိရမယ်လို့ပြောတယ်မှန်ပါဗျာအရေးကြီးတယ်သမ္မာဝိမုတ်ခေါ်တယ်မိစ္ဆာဝိမုတ်ဒီဆိုတာရှိတယ်အလွဲတွေမဟုတ်သေးပဲနဲ့မလွတ်သေးပဲနဲ့လွတ်ပြီးတော့သင်တာတွေရှိတယ်အဲတကယ်ကိုလွတ်မြောက်သွားလို့ဇာကရောဒမောဟတွေကိုဘယ်နည်းမှမဖြစ်နိုင်တော့ဘူးဇာကောမေပဟိနော မင်္ဂလာရာဂောရာဂကိုတမဲမှုရာဂကိုပြီးတော့ဘယ်အပြီးပြီးကင်းသွားပြီဥသိနာမူရသလာဝတ္ထုဒ္ဒစာပြီးပြင်ပရိယေရနဲ့မြတ်စွာဘုရားအများကြီးဟောတာကင်းသွားစွာပါတော့အာယတိနုပါဒတော်မှာနောင်ခါမဖြစ်နိုင်တော့ဘူးဘယ်နည်းနဲ့မှမဖြစ်နိုင်တော့ဘူးနှိစ္စပြသားပြအောင်နေလာခဲ့ဘယ်လိုလာလာနှိစ္စသားမှုမဖြစ်နိုင်တော့ဘူးဒေါသမသိရင်တော့ဒေါသကင်းသွားပြီတဲ့အဲစိတ်ဆုံးမှုတွေစိတ်ဆိုးပြအောင်နဲ့ဘယ်လိုတွေ့တွေ့တာမဖြစ်နိုင်တော့ဘူးကင်းသွားပြီ မောမေပဟိနောမောဟကိုယ်မှုကင်းသွားပြီအဲသစ္စာလေးပါးနဲ့စပြီးမသိမှုမောဟမရှိတော့ဘူးတကယ်ဖြစ်ပြနေတဲ့ယုံနာတရားတွေဒုက္ခပဲဆိုတာပိုင်ပိုင်နေသိနေပြီအဲဒီဒုက္ခတရားတွေပါရမှုဆွဲလာမှုဟာသမုဒယသစ္စာပဲသူ့ကြောင့်ပဲဖြစ်နေတယ်ဒါလည်းပဲပြီးသွားပြီတဲ့ဒါတော့အဲဒုက္ခသမုဒယတွေဆင်းရဲတွေငြိမ်းရသေးတဲ့နိဗ္ဗာန်လည်းပိုင်ပိုင်နေပြီးသွားပြီ အဲဒီနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့မက်ကလည်းပဲမိမိသဏ္ဍာန်အဆုံးအရိယမေအရဟတမေတိုင်အောင်ပွားသွားပြီးသွားပြီဆိုတာကိုယ်ပိုင်ဉာဏ်နဲ့ရှင်းပြီးတော့သိပါတယ်တကောင်းရနော်မှန်ပါဗျာအဲတော့သိကောင်းသွားလို့ပညာလို့မချုပ်ကုန်စေပါတဲ့အရိယဝါဒတရား10ပါးသုံးပြီးကောင်းရဟုတ်လားမှန်ပါဗျာအဲသုံးလဲသုံးပါးရှိမှနာယီကလည်းပဲဝင်ဖြစ်ပါ9နာရီမိနစ်20ကျော်သွားပါပြီသုံးလဲသုံးသွားပါပြီကောင်းနော်မှန်ပါဗျာအဲတော့ခေါင်းရင်ဆောင်ပုံကလေးတွေလည်းဆိုပြီးတော့နောက်ဒီက တရားဝဲခြင်းပါတယ်တရားတွေကတရားဝဲခြင်းပါတယ်ကုသိုလ်ရောနောက်ဒီကနေ့ဆုံးလို့တဲ့အတူဒါနတွေရောအဲဒါတွေဇက်ချပြီးတော့မှဘုန်းကြီးတို့တရားဟောတာရောတရားနာတာတွေအကုန်လုံးမျှဝေရမယ်လုံးပြီးတော့ဟုတ်လားမှန်ပါဗျာအဲဆောင်းပုဂ္ဂိုလ်လေးအတူရုပ်ဆိုကြအောင်ဆိုရင်ငါရင်ပဲလေမှန်ပါဗျာဘုံ၆ဆွေ၃ဆွေ၃ဆွေတောင်းတာပါ၃ဆွေတောင်းပါ သစ္စာသီရမြာဇာမိကင်းစင်ဉာဏ်ကြည်လင်ဖွဲ့ဝင်ငြိမ့်စေတာသိကောင်းစွာလို့ပညာလို့မချုပ်ကုန်စေပါသီယဝါဒဟောဖို့ပြဗုဒ္ဓမြတ်ဗျာ ဟောထားတယ်ဘာလို့ဟောတော့ဆိုရင်အဲဒီအရိယဝါဒတရားတွေတည်တောင်းပြီးတော့ဘေးရန်တည်းကင်းတဲ့အရိယာနေအိမ်ကြီးတွေတည်ဆောက်ပြီးတော့ဘေးရန်တည်းကင်းတဲ့အိမ်ကြီးတွေလည်းနေလို့အပယ်လေးပါးကလုံးမြရအောင်ပူခြင်းနာခြင်းပြည်ခြင်းဆိုင်တော့သံဃာဘေးတွေကလုံးမြရအောင်အဲကျင့်သုံးသွားဖို့ရမြတ်စွာဘုရားဟောခဲ့တာပဲတကယ်အောင်နော်မှန်ပါဗျာဒီသောက်ပုံဆောင်ပြီးတော့ရပြီတော့နော် သင်ဆောက်ပေါ်ဆောင်ပြီးတော့ရပြီဆောက်ဖို့ရစိတ်ပဲ လို့တော့တရားအောင်နော်မှန်ပါဗျာဘာလို့ဆိုခွန်ကြီးပြောတဲ့တရားသနာဝိရိယဟုတ်လားတရားစိတ်ကိုလိုတယ်ယုံကြည်မှမယုံကြည်အားထုတ်မှာမဟုတ်ဘူးသနာတဲ့လိုလားမှမလိုလားရင်အားထုတ်မှာမဟုတ်ဘူးဝိရိယတဲ့မပြင်းမိတာတို့ကိုမလိုဘူးလားတကားလိုပါဗျာပြင်းတယ်ဒီလိုကတရားအကြကြီးအားထုတ်အောင်မဖြစ်ပါဘူးမထုံးနိုင်ပါဘူးဆိုပြီးတော့ပြင်းနေတာလည်းဟောအောင်တော့အဲသရသနာဝိရိယ ဒီစင်ချင်းကိုပြည့်စုံလို့ရှိရင်အရိယဝါဒနေကြီးတွေနဲ့ခါငါညာညာတောက်ပြီးနေနိုင်တဲ့ကောင်ပဲမှန်ပါဗျာဒီစီတော်ဘုရားလက်ထက်ကညာနာဖြစ်သွားကြတယ်နိဗ္ဗာန်ရောက်သွားကြတယ်ဆိုတာအဲဒီတော့သရကနာဝိရိယနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေတကောင်ဟုတ်လားမှန်ပါဗျာဒီဘောရမြတ်စွာဘုရားလက်ထက်မှာလည်းပဲမြတ်စွာဘုရားရဲ့ဒီသာသာဝကတွေတရားအားထုတ်လို့ဘဂဝနိဗ္ဗာန်ရောက်သွားတယ်အမှန်တရားမြင်ပြတဲ့အောင်အများကြီးပါပဲတကောင်နော်မှန်ပါဗျာသူလည်းပဲ ဟောတာဘာလို့ဖြစ်ပြီးတော့နတ်ပြည်ရောက်လာတယ်ရှိတယ်တကောင်ရဟုတ်လားမှန်ပါဗျာသုရတိယဝါဒနေနေလို့ပယ်ရရတော့ကျင်းနေတာပဲသမ်းလာတာပါဒီကောင်နော်မှန်ပါဗျာဒါတော့ဒီကုရိယဝါဒတရားနာတဲ့ပုဂ္ဂိုလ်ကအဲဒီမြတ်စွာဘုရားဟောထားတဲ့အတိုင်းအရိယဝါဒနေကြီးတွေသရာသနာဝိရိယတွေဟူသောအရင်းအမြစ်ဖြင့်ဒီဆောက်ပြီးတော့ဆန်းချမ်းသာသာနဲ့သိချလက်ချနေသွားကြဖို့ပဲတကောင်နော်မှန်ပါဗျာအခုဟောရ တရားဝဲသင်္ညောက်ရေးတရားဝဲခြင်းပါတဲ့တရားတွေကမျိုးတရားဝဲခြင်းပါတဲ့ကုသိုလ်တွေရောတရားသူဒါနကုသိုလ်တွေရောနောက်ဒီနေ့သုံးကသွင်းလူရဲ့အလူတွေရောအဲဒီတရားဝဲခြင်းပါတဲ့စသည်ပြုမြတ်ကုသိုလ်တွေအားလုံးကိုရွေးချပြီးတော့မျှဝေရမယ်ကောင်းနော်မှန်ပါဗျာအဲရွေးခွက်တိုင်းအားလုံးလိုက်ဆိုရမယ်